ယေရှုရှင်မဟာဗောဓိမင်းဆရာတော်ဘုရားကြီးမဟာမြတ်တော်စခန်းအတွင်း၌29ရက်တလ2010ခုနှစ်တွင်ဟောကြားတော်မူသော ကောက်ပင်ရည်ဒီတရားနည်းတရားတော်သူမနေ့ကညနေကထင်တော့သူဒီကုန်းကြီးပြောတာအဲဒီညရောအိယာဝင်တော့နဖူးပေါ်လက်တင်သေးလား ဟင်လက်တင်ပြီးမေးသေးလားကိုကိုကိုမေးပါတယ်ဟင်အဖြေဘယ်လိုထွက်တော့ဟင်ဟုတ်ပြီဗျာအဖြေဘယ်လိုထွက်တုံးဆိုကိုဟာကိုမေးရမှာပါဆုံးမမနေ့ကပြောတာဟင်ဟင်ဟိုတို့ဘာတော့ဟိုအထက်ဆံမလားအောက်ပြန်မလားဟုတ်ဘူးဗျာညာကကိုဟာကိုမေးရမှာပြောတာတို့လာဖြေမနေနဲ့ဟိုဟင် င်အဲ့တော့ရှေးကနေပြီးအဲအထက်ဆောင်မလို့ဟိုရှေးစိတ်ကမေးတာကိုနောက်စိတ်နောက်ဆန္ဒကဖြေရင် ကိုကိုကိုစင်တွဲရတော့မနော်ဒါတပြောပြီးပြီးထင်တယ်ဟင်အဲညာအေးရဝင်ဟောတော့ဆိုဒီကနေ့တနေ့ငါအောက်ပြန်မှုဘလောက်လုတ်ထားတယ်အထက်တစ်ခုငါဘလောက်လုတ်တယ်တရက်အတွက်လေမှန်ပါဗျာဒါပြီးတစ်ပတ်အတွက်ပြီးခဲ့တဲ့တစ်ပတ်ကမှန်ပါဗျာနော် ဒါမို့အဲပြီးခဲ့တဲ့တလားကပြီးခဲ့တဲ့တစ်နှစ်ကနောက်နောက်နောက်နောက်ကြံခဲ့တဲ့နှစ်တွေကသူအောက်ပြန်ဖို့ဘယ်လောက်လုပ်ထားလဲအထက်တက်ဖို့ဘယ်လောက်လုပ်ထားလဲအဲ့ဒါကိုစရင်စစ်ပြီးကြပါလားဟင်ဟောစစ်ပါလေပြောလို့ပြောမစစ်ရသေးဘူးပြောလို့ပြောနေဟင်စစ်ပါစစ်ပါ ခုမှသိမလို့လားအာဟေးညာကအဲ့ဒါကိုဟာကိုမေးလို့အထက်ပြန်မယ်အထက်ဆံမယ်လို့ပြောလို့ရှိရင်သိရမှာပါလို့ပြောပြီးသားဟုတ်သားဟုတ်လားအဲ့တော့တို့အကုန်လုံးကတော့အထက်ဆံမယ်ပြောချင်ညာပြောကြတာပဲမှန်ပါဗျာအဲတို့အဲ့ဒါလည်းမနေ့ကပြောခဲ့ပြီးပြီပဲဗျအောက်ပို့တာညင်ဗျအထက်ပို့မှာညာတယ် ဟုတ်နော်မှန်ပါဗျအခုလက်ရှိရှိနေတဲ့ညင်တိုင်းလာခင်ဗျားတို့လှုပ်ထားရင်တော့အထက်ဘလောက်ပဲဆိုင်ပါတယ်ပြောပြောဟုတ်ပါဘူးတော့မှာတော့မှာသိတာချသိတာချသွားမှာခင်ဗျားတို့ဟင်အင်းဒုစာကပါတော့ပမာဒတာအပါအင်းဘာတော့ဖတ်တာတော့အပါယာတကကိဟာသရိတာတဲ့စာကဆိုတာနော်မှန်ပါဗျ ပမာဒတာဆိုတာကိုတတိနဲ့မိမိနေတာဟင်ညာမထူတော်မဲ့ညင်နဲ့တင်ဟိုနေတဲ့ခါပေါ့တို့မိုးကုတ်ဆရာတော်ဘုရားကြီးပြောသလိုဆိုလို့ရှိရင်တော့အောက်ပြန်ခြင်းရင်မယုဖလာအတိုင်းလုပ်ကြဆိုတာဟင်အထက်ဆန်ခြင်းလို့ရှိရင်တော့ညာအတိုင်းလုပ်သွားမိုးကုတ်ပြောသွားတာမဟုတ်ဘူးလားဟုတ်နော်ဟုတ်နော်ဟင်တို့ညင်ဆိုတာကသူ့အလိုက်သိမ်းလေးလွတ်ထားလိုက်ရုံပဲလေဘာလို့ဟုတ်လို့ အစင်းကိုဗျအစင်းဆိုတာအဖိုက်ဖို့မှလူပဲနဲ့အလိုက်သိလေးကိုတိုင်းလာလှုပ်ထားလိုက်ဖိတ်ချရတယ်အဲအဲတတိမရှိဘူးအဲလူတို့ညင်လေးနဲ့ဒီမိမိနေတော့ပုဂ္ဂိုလ်ဒီသတ္တရောပါရအပေလေးဘုဟာတကတိဟတရိတာကိုအိမ်ပဲတဲ့ကိုအိမ်နဲ့တူတူပဲတဲ့ကိုအိမ်ဆိုတော့ဝิญဉ်နဲ့ချိန်ဝင်လို့ရတယ်ထင်တယ်။ရပါဘူး။ဆက်ချိန်နဲ့ချိန်ထွက်လို့ရတယ်။ရပါဘူး။ဟင်အချိန်မီဝင်လို့ရသလို။ဟင် တို့ဒီကနေ့ရဲ့နောက်ဆုံးစိတ်ဟာဟိုလာမဲ့ဘဝကိုတောင်းယူပါတယ်လို့ပြောပြီးသားလေဟိုတို့ကြိုက်တာလေးတွေးနေတော့အဲတို့ဝิญဉ်ချုပ်သွားရင်သွားမှာဟောတိတ်တာဆိုရောက်မှတင်တယ်ဟုတ်နော်ဟုတ်နော်လောဘကတိတ်တာပို့မှာကိုဟင်တိတ်တာကတို့ခေါ်မှာမဟုတ်ဘူးတို့တည်းရှိတဲ့လူချင်းစိတ်ကပို့မှာခင်မင်စိတ်ကပို့မှာဟုတ်နော်အဲတို့က မကြီးမချမ်းတဲ့အတွေးလေးတွေးနေတုံများနောက်ဆုံးစိတ်ဖြစ်ခဲ့ရင်ဘာမှမငြိနေရကခေါမမဟုတ်ဘူးတူတဲ့ရှိတဲ့ဒီနှလုံးမသားစိတ်လေးဒေါသဆိုနှလုံးမသားစိတ်မှန်မှကုန်တင်တော့အခုပါနော်ပေါ့မယ်သွားမယ်အဲဒီတွေးလေးနဲ့တင်ဖြစ်သွားရင်လေတကယ်လို့တို့ ဖာသည်ဖာသာစိတ် မပြောကောင်းပြောကောင်းများညာအိပ်ရောနေလို့များဟိုခီးဆက်သွားရင်ဘယ်လိုနေမလဲ ဘာမှမသိတဲ့စိတ်ထင်တယ်မောဟစိတ်မဟုတ်ဘူးလားညာအိပ်ပြောနေတော့များဆိုရင်ဘယ်ရောက်မှထင်လို့ပုပ္ပမလားတိုင်းကဲအပေလေးဘုံကဝေးသလားနီးသလားဟုတ်ကလားဗျာဟုတ်နော်ဟုတ်နော်တဲ့ကညင်မာညင်မာညင်မာအဲဟိုဓာတ်တွေကတောင်းနေဓာတ်တဲ့ဓာတ်သိကဖြစ်နေတဲ့ညင် ဓာတ်သွေးတောင်းတဲ့အတိုင်းဖြစ်တာဟုတ်နော်ညာကဘာတော့ဟိုသူဘာတော့ဒေါ်ရွှေမန်းကြီးတို့တော့ပြောခဲ့တယ်ထင်တယ်ဟင်အာဘုသူစိတ်တိတ်ဆက်လေးလုံးဆိုတာညင်ကဖြစ်တာဆိုတာဟုတ်နော်ဟုတ်တယ်နော်ဟင်ဓာတ်သွေးတောင်းတဲ့ဓာတ်စာကိုတို့ကရှာပေးနေရတာတို့လူအလုပ်ကိုမလုပ်ရသေးဘူးဟုတ်နော်ဟုတ်နော်ဓာတ်သွေးရဲ့ဓာတ်စာတောင်းနေဓာတ်စာကိုတောင်းလို့ ဓာတ်စာရှာပေးသူကဓာတ်နဲ့တက်အောင်ပေးရင်သူတူပါပဲကြိုက်တယ်ဆိုတဲ့လောဘသည်ဓာတ်တက်ရတာဖြစ်တာပြီးကြလာတာမဟုတ်ဘူးဟုတ်နော်ဓာတ်တက်ရနဲ့တူတော့ကြိုက်တယ်ဆိုတာပေါ်လာတယ်ဟုတ်နော်ဟင်အကြိုက်ကြီးလို့ရှိရင်သူကအကြိုက်ကြောင့်ထတ်တူမောဟကလာမှမဆက်တော့မဆက်တာမှမများအကြိုက်ကြီးလို့ဟုတ်မဟုတ်ဟုတ်ပါဘူး ဟုတ်ဗျာသုံးနဲ့လာမှာပဲအဲ့တော့အဲ့ဒီအကြိုက်သမားကအုပ်စုဖွဲ့တော်တာပဲတဏမာနတိတိဟုတ်နော်ငါငါပစ္စည်းငါပိုင်နေအဲ့ဒီသုံးခုနဲ့ချဲ့တော်တာထင်တယ်ဟင်သူသူဟာသူနေတဲ့ပစ္စည်းတစ်ခုပြီးတစ်ခုကိုစီရောက်အောင်ချဲ့ယူပဲ့ယူတာတဏမာနတိတိသူဖွဲ့တာဟုတ်နော်ဟုတ်နော်အဲ့လိုတဏီကုံ လောဘခိုင်းတာလောက်လာတယ် ဘာမျိုးစေ့တွေတော့စီစီကုန်းမှာဘာမျိုးစီညာတော့ဘာတွေတောင်ထားတော့မေးစီကုန်းကိုယ်တော်ဖွင့်ကြည့်တိတ်တာမျိုးစေ့ကြီးတယ်တဲ့ဗျဟင်ဒီကုန်းကိုယ်တော်ကဘာတွေတဲ့တော့လူများများကြားပေါင်းပါရဲ့ဗျဟင် ဒီကုန်းကိုတော့မှစိတ်တာမျိုးစေ့တွေကြီးတယ်ဆိုသူများကြားပေါ်မှာပြင်ပြခမရတို့တိုးတို့ပြောပြဟင်တို့လုံနေတာတွေတို့လုံနေတာတွေဟင်တို့လုံနေတာတွေပြောတာတဏမာနာတိတိအဲ့ဒါကြီးနဲ့တဏီကုန်းတခါတည်းဦးလိုက်သေးလိုက်ဓာစာကိုတောင်းနေရဓာစာကြိုက်လှုပ်ပေးနေရဓာတ်တဲ့ရာတွေရှောက်လှုပ်ပေးရတာထင်တယ်အာယုံ၅ပါးမှာအစင်းအတန်အကုန်လုံးသူတန်းနဲ့သူသူသူထောင်းတာတွေ ကိုတန်းနဲ့သူတန်းနဲ့တဲ့တဲ့ဟာကြိုက်တာပဲမတည့်ရင်မကြိုက်ဘူးလေဟုတ်နော်အဲအဲ့လောက်လုံတဲ့အတွက်တို့ဘာဖြစ်လာတော့ထထဘူးမောဟတဲ့ဝင်မဲ့ဌိနနမိတ်တာအိတ်ချင်းမှုငိုင်မိမှုဆိုတာလာတော့မယ်ဟုတ်နော်အဲ့ဒါအဲ့ဒီဟိုအကြိုက်ကြီးနဲ့အတင်းဟိုသွေးပြက်ခမန်းလုတ်ခဲ့တဲ့အလုပ်တော့သူအိတ်ရတာတော့သူအရိယာကြီးများအဲဘုရားတို့ယဟနာတို့ကြတော့အိတ်တော်ဘူးလေသူမှသွေးမှန်ပြက်ထုတ်ပဲတယ် တို့ကြာဦးမှာပါသူတို့ဝေဘူးတွေဝေဘူးမင်းနေတာတို့ဝေဘူးဆရာတော်ဘုရားကြီးပြောခဲ့တာလူတယောက်ပဲ3မိနစ်အိတ်ရင် လုံလောက်တယ်ငါ3မိနစ်ပဲအိတ်တယ်လို့မပြောတာပဲရှိတယ်အဲ့ဒါဝေဘူးအိတ်တာတို့နေဘယ်နဲ့ကွာဟင်ဘယ်လောက်ကွာတော့နိုင်တယ်ကွာဟင်နိုင်မပြောပါဘူး3မိနစ်လူတယောက်ဟာ3မိနစ်အိတ်ရင်လုံလောက်တယ်ကွယ်တဝေဘူးပြောသွားတာ ငါ3မိနစ်ပဲအိတ်တကွာလို့မပြောတာတခုပဲရှိတယ်သူတို့မှသွေးမှန်ပြက်ဖဲနဲ့လောဘအုပ်စုအဖွဲ့မှမခံမဲနဲ့ဟုတ်နော်ဒါတော့မလိုက်တော့ဘူးသူကညင်လည်းမလိုက်တော့ဘူးညာနဲ့သွားတော့တာဟုတ်ဟေးသူတို့ကညာသမားတွေထင်တယ်သူတို့ကိုယ်တော်ကညာကိုယ်တော်ဒီကုန်းလုံးမဟုတ်ဘူးဒီကုန်းလုံးမဟုတ်ဘူးဒီကုန်းလုံးမဟုတ်ဘူးညာကိုယ်တော်ညာကိုယ်တော်ကိုယ်တော်အဲ့ညင်ကိုယ်တော်ကသာတိတ်ခါမျိုးသိထားတာဟုတ်ဟုတ်နော်ဟေးအဲ့ဒီ ရှာရင်းဖွေရင်းနဲ့တွေ့တဲ့ပစ္စည်းပေါ်မှာကိုဘက်ကတန်းနဲ့ကုဘက်နဲ့တန်းနဲ့ဓာသွေးတောင်းလာခြင်းမတည့်ရင်တိုက်ငဲ့တဲ့မကြိုက်ဘူးပေါ့မကြိုက်တိုက်မှာဟုတ်နော်ဟင်မကြိုက်တိုက်မှာပေါ့အင်းအဲ့ဒီမှာတဲ့ဒေါသဆိုတာဖြစ်ပါတယ်အဲ့ဒါမြင်လာသွားတဲ့အကုသိုလ်တွေပါဟင်အင်းအဲ့တော့ဒေါသကသူ့ကြီးတယ်လားဆိုတော့အိတ်သားတို့မိစရိယာတို့ကိုကိုစားတို့လာမှာလေ ကိုယ်တည်းသာရမနာလို့တဲ့ဒေါသပဲလေအင်းကိုလိုကောင်းစားလာမှတုံဝန်တူတဲ့အင်းမေတ္တရာတွေလာမနော်လာမချင်းနဲ့အဲ့ဒါတော့ဒေါသကသူကလည်းအုပ်စုဖွဲ့တာပဲအဲ့ဒါဒေါသဥဆောင်တာပဲဟင်ပြီးတော့ကိုလောက်တာလမ်းလွဲတာလေးပြန်ပြန်အာယုံပြရင်ဟိုကိုကုစားဟောဟင်ကိုရတဲ့ရဖို့ဒါလေးကိုဟိုလမ်းလွဲလို့မရခဲ့မိခင်ဟော ကိုကုသလာမှာပဲအဲ့ဒါဒေါသကဟိုစုဖွဲ့တာအဲ့ဒါဓမ္မတေတဲ့ဘက်ကဓာတ်ဉာဏ်ကနေဖယ်ထုတ်တာဟုတ်နော်ဓာတ်ဉာဏ်ကဖယ်ထုတ်တာအဲအဲ့ဒီဒေါသအာကြီးလိုလိုဟိုတို့ဘာတော့စိတ်ကြမ်းလွန်လာရင်မကြောက်တော့ဘူးနော်အနုတ္တပဆိုတဲ့မောဟသီတတိထလာမယ်အဲ့ဒီမောဟသီတတိအနုတ္တပမကြောက်ဘူးဆိုတာသူခလာတာမဟုတ်ဟောဒီ လူပါတော့ဒေါသအာကြီးတဲ့ပုဂ္ဂိုလ်ထင်တယ်မှန်ပါဗျာဟုတ်နော်ဒေါသလုံကဒီအနုတ္တပါကိုပြန်ပြီးမွေးတာအဲ့ဒါပါအုပ်ထဲကရှိတဲ့အဘိဓမ္မာမဟုတ်ပါဘူးဒုလုံနေတာဟုတ်နော်ဒါဒုလုံနေတာဟုတ်တယ်နော်ဟင်အဲ့တော့ကြိုက်တာနဲ့မကြိုက်တာနဲ့ဟာလို့တဲ့တဲ့သူညာကဘသူတွေတို့ပြောလိုက်တာသမီးအောင်မီတွေထင်တယ် ဟင်နေဘူးမဆောင်ဘူးရောမရမဆောင်လို့တဲ့အပြင်မီးကလည်းတို့မှခါရတယ်အတွင်းကလည်းခုနကကြိုက်ကြိုက်သလိုမကြိုက်မကြိုက်သလိုမသိမသိသလိုအဲ့ဒါကလည်းခါရတယ်အဲ့တော့အတွင်းမီးပြင်မီးနဲ့ဆိုတော့ဘာလို့ထမီအောင်ဖုတ်ဟင်ထမီအောင်မီးဖုတ်ဟင်အဲ့ဒီပုဂ္ဂိုလ်သွေးဆူနေပြီတို့တော့အောက်ကမီးဘူးမီးပြင်းပြင်းထိုးလို့ရှိရင်အဲ့ဒီတည်းရှိတဲ့အိုးတည်းရှိတဲ့ဆံတို့သွန်တို့ဟိုရေတို့လား အဲ့ဒီရရှိတဲ့ဟာအဖုံးကိုတက်ဆောင်လို့နော်တွေးတော့မယ်နော်တွေးတော့မယ်နော်အတွေးမြင်ငါဖြစ်တာတွေးတော့မနော်ဟင်ဟင်မင်းဒီတို့ရင်ပဲနဲ့တော့ကွက်ကွက်ကွက်ကွက်ဆိုဖုန်ကြီးပါကွက်ကွက်ကွက်ကွက်ကွက်မိတာထင်တယ်ဟင်လာမနော်လာမအဲကွက်ကွက်ကွက်ကွက်မဖြစ်စေရင်တော့ဖုန်ဖွင့်လို့ရှိရင်လေ ကောင်းငင်ကိုအဲ့ဒီအခိုးတွေကတက်ထားတင်တယ်။ဩဒိသဆိုတဲ့ပြန်သိခါအဲ့ဒီကသွားတာတခြားသွားတာမဟုတ်ဟုတ်နော်ဟင်အဖုံးပိတ်ထိုင်းတော့ဘယ်လိုလုပ်ကွက်ကွက်ကွက်အဲ့တော့လေဟိုအာယုံမမိတမိနဲ့ခြီတုံချတုံဒီကိစ္စဝက်မှာပဲအဲ့ဒါဒီလောဘလုံဒေါသလုံလို့ဖြစ်တဲ့ဟာတွေမောဟလုံပြီးကြမရှိပါဘူးဟုတ်နော်ဟင်အတွင်မီအပြင်မီဟုတ်နော်အဲ့ဒါတကယ်လူတရားညင်စွာဖြစ်လာတာပါ အဲ့တော့တို့ညင်တိုင်းသွားနေလို့ရှိရင်ငါတော့ကောင်းစားခြင်းနဲ့ပြောလေလေဖူဝါလီဖြစ်မနော်ချမ်းသာခြင်းနဲ့ပြောလေလေဟုတ်ပါမလားအခုဇီကုန်းတွေပေါ့ဟင်ဟင်ဟိုမဟုတ်တာပြောအောင်မယ်သူတို့ဘာကပဖနာပြီးတဲ့ဟာတွေသူဘာကပဖနာတင်းနေကြားဘူးလားဘာကတာတို့သုံးဝနေချန်တောင်းလုံးကကြားခဲ့တာကြားဘူးလားကြားပါဘူး ဟိုတရုတ်ကလုပ်ပေးထားတာလေဖဏကူအောက်ကပြောင်းပြန်လုပ်ထားတာတီရှိသွားလို့ရှိရင်ဖဏကနောက်ထင်အရာကထင်ရထားပြီးသွားတဲ့ထင်အောင်လုပ်ထားတာပေါ့သွားတာတော့ဟိုသွားတာလေဟင်နောက်တော့ဖဏကပြောင်းပြန်လုပ်ထားတာလေအောက်ကခုံကဟုတ်ဟင်အောက်ကခုံကပြောင်းပြန်လုပ်ထားတာလေအဲ့တော့သူတို့ဘကဘာတကရှေ့တက်တယ်ဆိုရင်ခြေရာကအနောက်ကိုသွားတာတို့ဟာဒီကိုဘာကဘာဖဏပြီးရတာ ဟင်ဒီကုန်းကဘာသိလို့ဘာကပပနောက်ဒီရှေ့ပြောပြီးနောက်ကြည့်တယ်ထင်တယ်ကောင်းတာတယ်ပြောပဲဆိုပြီးဆေးတာကြည့်တယ်ဆိုတော့အရှိလားနောက်လားနောက်ပါခြေရထင်တာအနောက်ထင်နေပြီဗျအောက်ထင်နေပြီဗျဟုတ်ထင်တယ်ချမ်းသာခင်လည်းပြောဆင်းရဲတာတို့လုံနေတာဒီငင်ကြောက်ငင်ကြောက်ဟုတ်နော်ဟင်အဲ့တော့ပြောတာတော့ဘာတော့ဆံမဲလား တို့နားရဲကြတာတော့ပြောင်မယ်ကြီးတဲ့ကြာခံမယ်လားပြောင်မယ်လားဟုတ်ကလားမင်းဆံမယ်ပြောတာကိုအတမမာဘူးဟဲ့ရင်တို့ဟင်လေထွက်ကိုမမာမမမာတော့တာမောင်တို့ဟုတ်ကလားဟင်ဆန်းရင်ညင်ကညံပြောင်းသွားမှာအဲ့တော့တို့သာသနာမှာတခုတည်းသော အာကိုရာသည်သရဏဂုံပဲအရေးကြီးဆုံး တို့ဒီလိုဘာတို့ဒီလားယူကနေလေးရှိကဆိုယုံနဲ့မရဘူးပွားရမှာဟုတ်ပွားရမှာမြင်ကဟိုအတွေးနဲ့ဖြစ်တာဆိုတော့အတွေးဝင်ခွင့်မရအောင်ကိုလိုရမှာဟုတ်ဗျာဟင်စိတ်တိုင်းလုံဆောင်မှာကြိုက်ခါနဲ့မပေါင်းစေခြင်းဘူးကြိုက်ခါအတွေးရလာတာထင်တယ်တွေးမှကြိုက်ခါတွေးမှမုန်းတာ ဟင်အဲ့ဒီလူကြိုက်လို့ခိုင်းတာမုန်းလို့ခိုင်းတာမဖြစ်ဖ ೇನೆ ကိုယ်စိတ်နဲ့ကိုယ်လုံးနိုင်အောင်ဆိုတာတတနကူဘွားမှရမှာမဘွားပဲရမှာလားရဘူးနော်ဆန်းရင်လည်းဆိုရင်ပေါ့လေဟုတ်ကဲ့ဆန်းရင်လည်းဆိုရင်တရဏဂုံဘွားမရမှာအတွေးမခံမရဟုတ်နော်တရားမှတ်တယ်ဆိုတာတရားရှာတာမဟုတ်ပါအတွေးမဝင်အောင်ခိုင်းတာပါတရားကရှာဖို့မှမလိုပဲနဲ့ တို့ပါတော့ဟိုကိုအိတ်ခါတဲကပိုက်ဆံထုတ်ကြည့်သလိုရှိပြီးသားကြီးပါဟိုကျွဲပြောင်းသွားပြောင်းချသလိုရှားဖို့လူသေးသလားမတော့ပါဘူးရှိပြီးသားပါအတွေးမဝင်အောင်မခိုင်းနေတာပါအတွေးမဝင်လို့မှတ်တဲ့နေရာတတိရှိရင်အပိအဲ့ဒီမှာရှိတွေးတော့တာပါမရှားပါနဲ့မရှားလေးတွေးလီပဲဟုတ်နော်လူသေးလားရှားဖို့လူနော်အတွေးမတွေးသိခြင်းလို့အဲ့ဒီညင်သိမပေါ်သိခြင်းလို့ တရဏဂုံဘွားခိုင်းတာပါအဓိကတာပဲဟုတ်နော်ဟင်အဲ့တော့ဒီတရဏဂုံဘွားလိုက်လို့ရှိရင်ဟိုကိလေသာကိုတာပိတာမဖြစ်နိုင်ဘူးလားအဲကိရိတာတာသိစရာကသူကသူသိလာမှာပေါ့ကိုယ်စိတ်ကိုယ်ရောပိုင်မိတာမဖြစ်နိုင်ဘူးလားဟောတရဏဂုံကအလုပ်သုံးလို့လုံးမှာဒါတတိအထွတ်တင်တဲ့တရဏဂုံကိုပြောတာရိုးရိုးကလို့ယူထားတာပြောတာမဟုတ်နော်ဟုတ်ကလားဗျာဟင်တရဏဂုံတို့ကြိုးစားကြရမယ် အဲ့တော့တရဏဂုံကြိုးစားတော့တို့ကိုကဟိုညင်ကိုပြောင်းရမှာတယ်နော်ညင်ကနေညံပြောင်းမှာအောက်ကနေအထက်ကိုသွားမှာဟုတ်ဟုတ်နော်ဟင်ညင်ကနေညံပြောင်းမှာအောက်ကအထက်ကိုသွားမှာဟုတ်ဗျာအဲ့ဒီလောက်လောက်မှာကိုအဲ့တော့တို့ညင်ရိုင်းပြင်တဲ့နေရာမှာဒါနနဲ့သီလ သူကအရိုင်းကိုပြင်မှာဘာဝနာကြမှာသမထနဲ့ဝိပဿနာခွဲတာထင်နော်သမထနဲ့ဝိပဿနာကအဲ့ဒီဟိုဒါနနဲ့သီလ ပြင်ပေးလိုက်တဲ့ဉာဏ်ရင်ကိုဉာဏ်ဖြစ်အောင်ကူညီပေးမှာသမထနဲ့ဝိပဿနာဒီလေးခုထင်တယ်တရဏဂုံကဒီလေးခုသွားမှာထင်တယ်ဟင်ဒီလေးခုဆိုတော့ဒါနပြုရင်တရဏဂုံမပါဘဲနဲ့ရမှာတယ်လားမရပါဘူးဗျာ ရပါမလားမရပါဘူးဗျာဒါနတော့ဖြစ်နိုင်တယ်ပါရမီမဖြစ်နိုင်ဘူးဟုတ်ပါဒါနကတော့ဘာသာတိုင်းရှိရထင်တယ်ရှိပါရဲ့အဲဘာသာတိုင်းလူတိုင်းတောင်မဟုတ်ပါဘူးတိရစ္ဆာန်မှာတောင်ရှိတယ်အဲ့ဒါသူသားသမီးတွေရှားပွေကျွေးနေတာဒီဟာအိမ်တွင်းဒါနမဟုတ်ဘူးလားမှန်ပါရဲ့ဟင်ကျမကြီးစာခောက်ကျွေးတယ်ကလေးတွေလွယ်သမီးဝါညောင်းမှုပြီးတော့ဒီအန်တရဲ့လုံအောင် ကျမကြီးအကူဆောင်းလျှောက်တယ်ဟုတ်နော်ဒါနတွေမဟုတ်ဘူးလားဒါနရိုးရိုးဒါနတို့မှမဟုတ်ဘူးတိရစ္ဆာန်တောင်ဖြစ်တယ်မခံအောင်ပြောလို့လိုက်ဒါတွေမခံအောင်ပြောလို့လိုက်မယ်ဟုတ်နော်ဟင်ဟင်ဟင်ဒါနရိုးရိုးဒါနလောက်နေတော့လေပါရမီဒါနမဟုတ်ဘူးရိုးရိုးဒါနဆိုပေးတာခန္ဓာပြောတာပေးယူခံရမဖြစ်ဆိုဖြစ်ပဲဟင်ဒါနကိုမှီ၍ လောဘကိုတတ်နိုင်မှသုံးဖို့ပြောအကုန်လုံးချုပ်လိုက်တော့ဒါနမီ၍ညင်တတ်နိုင်မှအနာထွက်မယ်အများထွက်တာပါရမီထင်တယ်ပရမနာဘာဝပါရမီဆိုထားတာဟုတ်ဟုတ်သလားဟိဟင်ဒါနကိုလှူရင်းနဲ့ညင်ကိုတတ်နိုင်မှအများထွက်မယ်အဲ့ဒါကိုဒါနနဲ့ပါရမီလို့သုံးမှာတီလာလည်းဒီတိုင်းထင်နော်တီလာဖောက်ကြည့်ရင်းနဲ့အများထွက်မှာရိုးရိုးတီလာကတော့အဲအကုန်လုံးရပါတယ်ထင်ပါတယ်ရပါတယ် ဟင်တို့မလားကျန်တာဒီလည်းရအထင်နော်ဟင်သူများဒီလည်းဟိုသူချင်းနဲ့သူတော့ဒီလှချင်းနေကြတာပဲမဟုတ်ဘူးလားအဲဆရာတော်ကြီးမမြူတာတို့ဘာတို့ကြောက်ဘာတို့ရသူတို့ကြည်တာပဲပြသီလာတို့တော့အများထွက်တဲ့သီလာမဟုတ်ဘူးရိုးရိုးသီလာရိုးရိုးသီလာနဲ့တို့ခုနပါရမီပြည့်သီလာနှမျိုးနှမျိုးတော့ဟင် ဟင်ညီမတတ်နိုင်ရင်ပါရမီပြည့်သီလမဖြစ်နိုင်ဘူးအဲ့တော့ဒီလုံနေတဲ့သီလပေါ်မှာညီမပါဖို့ဆိုတာတရဏဂုမပွားပဲနဲ့ဖြစ်မရလားဖြစ်ပါဘူးဟင်ဟင်မောင်စားတိုက်လို့ပြောနေတာနေမှာအဟုတ်ပွားမပွားဟင်ခုနကညင်ဝင်ခွင့်မရအောင်ပွားမှာတင်တယ်ပြုတဲ့ဒါနသည်လူဒါနဖြစ်စီရမယ်ညင်ဒါနမဖြစ်စီရဘူးလေဟုတ်ဗျာလူပြည့်ဒါနဖြစ်စီခြင်းတယ်ဟုတ်နော် သုံးဖို့ညာဒါနဖြစ်စေခြင်းနဲ့သုံးဖို့အထက်ကိုတက်မဲ့အထက်တန်းစားဒါနဖြစ်စေခြင်းနဲ့ဒီလိုထင်နော်ဟုတ်တယ်ထင်နော်ဟင်အဲ့တော့တို့ဒီအတွေးဝင်ခွင့်မရအောင်မွားမဲ့တဲ့နကုံမပွားလို့ရှိရင်ငါလှူတဲ့ဒိဋ္ဌိမဝင်နိုင်ဘူးလားဘယ်ကိုတော့ကိုလှူတဲ့တဏှာမဝင်နိုင်ဘူးလားဘယ်ပစ္စည်းလှူတဲ့တဏှာမဝင်နိုင်ဘူးလားပုဂ္ဂိုလ်နဲ့ ဟိုဝတ္ထုဆိုရင်တဏှာဟုတ်ငါဒီစိတ်ရောက်နေငါတွေးကြီးနဲ့လူရင်ဒိဋ္ဌိကိုဟုတ်ဗျာဒီလိုဆိုအဲ့ဒီသုံးခုနဲ့လှူလို့ရှိရင်ညင်ပါလို့ညင်နှောက်လို့အဲ့ဒီသုံးခုနဲ့လှူရင်တို့မြတ်မလားရှုံးမလားရှုံးပါဗျာဟုတ်ကလားမှန်ပါဗျာတို့သီးသီးတွေကခုမြတ်သလားရှုံးသလားမြတ်ပါဗျာတို့ပြောလို့နေမှာပါဗျာဒီသီးသီးတွေတော့ဟင်ဒီယူဒီလည်းဟုတ်ချင်မဟုတ်မှာပါရှုံးပါဗျာ အပေါ်ဝမ်းဒီမှာဘာလို့ကြောင်ဟောမနီလောက်ကြောမနေဟေးဟေးဟင်တခြားရောနိုင်မှာပါဟာထညက်ဒီနိုင်မှာပါဟာနဲ့ဒီဒီကဒီတော့မဟုတ်ပါဘူးဟင်ဟင်မနေ့လောက်ကြောမနေသူကြရရလို့လားဟဲ့ဒီတခြားကဲနိုင်မှာပါဟဲ့ဒီ ဟာဒီပြီးပြီးတွေတော့ဟေးအဲ့တော့ပြုလဲညင်မပါမတိရဆောက်ပြီးလဲညင်မပါမတို့အပ်တာပဲတရဏဂုပါမရတယ်ဒီတတိထွတ်တင်တဲ့တရဏဂုကိုပြောနေတာတော့ဟုတ်နော်ပြီးတော့တို့တရဏဂုနေလဲရှင်းခဲ့ပြီးသားရှိပါတယ်ဓမ္မကိုကင်လိုက်ရင်ဗုဒ္ဓနဲ့တန်ခါအလိုလိုပါပါတယ်ဗုဒ္ဓလည်းဓမ္မလည်းပဲဝင်သွားတာပါပဲတန်ခါလည်းဓမ္မလည်းဝင်သွားတာပါပဲဓမ္မခင်ရမှာတင်တယ်ဟုတ်နော် ဟုတ်နော်ဓမ္မဓမ္မဓမ္မခရမှာတို့ဟိုဘယ်ကမှမှမှတ်ချင်တာနဲ့မှအဲ့ဒါဓမ္မန္တရဏကိစ္စမိတ်လေထင်တာတတိနဲ့ဘွားမှာနော်တတိနဲ့ဘွားမှာဟုတ်ဗျာအဲ့တော့ဒါနပြုရင်တီလာဖောက်တည်ရင်အဲ့ဒီတရဏကိုမလွတ်လုံနိုင်မှ အတွေးမပေါအောင်လုံနိုင်မှအမြတ်ထွက်မယ်အဲ့ဒါကိုဒါနပါရမီတီလာပါရမီနဲ့သာသုံးပါနော်ဟင် ဟိုဗမာလူနားလဲအောင်သဘောပြောရင်တော့သူတို့လှူရင်းနဲ့အများထွက်သွားပါဟေ့ဒီလားဆောက်တင်းရင်းနဲ့အများထွက်သွားပါဟေ့လို့ပြောတာထင်တယ်မှန်ပါဗျာဟင်တကယ်လို့တို့ဟိုတတိနဲ့ဓမ္မတရဏကိစ္ဆာမိမပါလို့ညင်ဝင်လာတယ်ခုနကဒိဋ္ဌိနဲ့တဏှာဝင်လာရင်လှူရင်းနဲ့ရှုံသွားဟေ့ဘယ်လိုပြောမလို့ဟင်ဟင်ဘယ်နဲ့တော့ဒုစီသီးတွေ ခုညလာရှုံးလားညပါပါဗျာအတူပြောလို့ပါဗျာဟင်ဟင်အဲ့တော့ဒါနနဲ့သီလတောင်းမယ်အတွေးမပေါအောင် လုပ်တယ်ဆိုရင်ဘာဝနာပိုင်းဖြစ်တဲ့သမထနဲ့ဝိပဿနာတတိမပါပဲလုပ်ကြည့်စမ်းမရပါဘူးသူကြပဲလို့မှကူမရတာဟင် ရိုးရိုးဒါနရိုးရိုးသီလသာရှိတာရိုးရိုးဘာဝနာလို့မရှိရှိလားရှိသလားရိုးရိုးဘာဝနာမရှိပြဟင်ဟင်ရိုးရိုးဘာဝနာလို့မရှိပါဘူးဗျာဒါနနဲ့သီလသာရိုးရိုးဒါနရိုးရိုးသီလရှိတာပါဘာဝနာမှာရိုးရိုးဘာဝနာမရှိပါဘူးတတိထွတ်တင်အားမှာတရဏဂုံနဲ့ဟုတ်ညင်ဖြောက်အောင်မနော်မှန်ပါဗျာမှန်ပြီနော်မှန်ပါဗျာအဲ့တော့တို့ဒီနေရာ ပါတော့တို့ဇီးသီးတွေကဟိုတောကတက်တဲ့ဇီးသီးနဲ့ဇီးကုန်းကပြီးတဲ့ဇီးသီးပဲကများတော့တော်ဇီးသီးများတဲ့ဒါမို့အချင်းများတာတော်ဝင်လို့အချင်းများတာဟုတ်တော့တော်ဝင်လို့ချင်းများတာအရင်ဇီးကုန်းဒီတော့မချင်းပါဘူးချင်းလားချင်းလားရင်လားတော်ဝင်လို့ဟုတ်ပါ အဲ့တော့ဒေါနဲ့ပြောကြသို့ဆိုရင်တတိကိုအယိုးကန်၍တရဏဂုံပွားတော့တရဏဂုံဒီသင်နဲ့တူတယ်တတိဒီသင်ကန်နဲ့အယိုးနဲ့တူတယ်ဒါတော့တို့ဟိုတော့မှာကစပားကြီးလာခဲ့ကြတာပဲကွအကုန်လုံးလေသမားတွေကြီးတဲ့နေမှာပဲဟုတ်နော်ဒါလေသမားတွေပါတာမှာပါစပားကြီးကူကြမှာပါဟုတ်နော် အဲ့တော့သမားရိတ်ဖို့ကရိယာမှာဒဇင်နဲ့ရိတ်တယ်ဆိုပေမဲ့အယိုးမပါရင်ဒဇင်ကြီးတဲ့တိုင်မရဘူးနော်ရပါဘူးရပါဘူးရပါဘူးအဲ့ကြောင့်ဟုတ်အယိုးတော့ရှိတယ်ဒဇင်မပါရင်တော့မရပါဘူးတတိအယိုးနဲ့ဓမ္မန္တရဏကိစ္စမေဓမ္မဆိုတဲ့ဒဇင်သွားနဲ့ရှိရတယ်ရှိပြီးတော့သူအောက်ခြေကပြောရင်ဒါနနဲ့သီလသည်ခုမနာသိထားတဲ့ဖဏတရား ဒီခြေတော်နဲ့6ဟုတ်မှန်ပါဗျာတမထနဲ့ဝိပဿနာသည်တသင်ကင်နဲ့ကောက်ကင်နဲ့လက်နှစ်ဖက်ဖြစ်ရမယ်မှန်ပါဗျာဟုတ်ကလားမှန်ပါဗျာဘာကခင်ဗျားတို့ဟိုလေတော်တဲ့သင်မှုသားတယ်သင်မှုပါတယ်ဟုတ်နော်ဟင်ခြေတော်နဲ့ချောင်းကခုမနာပြီးထားလို့ဒါနမှာခုနာတို့တတိနဲ့ပဲမဟုတ်ဘူးလားမှန်ပါဗျာဟုတ်နော်တဏ္ဍကုတင်ထားတဲ့တတိမဟုတ်ဘူးလားမှန်ပါဗျာဟင် ဥပမာမဲ့ဒါနပြုရင်သီလပါရတယ်ဒါနနဲ့တစ်ဖက်ထောက်ပြီးသီလနဲ့လှားဟုတ်လားသီလကဟိုဖိုးကံကိုတို့ကတားမှာဒါနကကောင်းကံကိုရအောင်ယူရတာဟုတ်နော်ဖိုးကံဘသူကလာတာတော့ညင်ကထင်တယ်ညင်ကနော်ကောင်းကံညံကလာမှာထင်တယ်ဟုတ်ဗျာအဲ့တော့ဒါနနဲ့ထောက်၍ဟုတ်ကလားသီလနဲ့လှမ်းတယ်လို့သီလထောက်တည်ရင်လည်း ဒါနပါရတယ်နော်အဲတို့တော်တော်တော်ဝေဟိုဥပုသ်ဆောင်ပါလို့ရှင်ဌာနဆံဌာနဆံနဲ့ပါဘူးလားဟောတိလာဆောက်ပြီးတော့ဌာနပါရတယ်အဲ့ဒါကျတော့တိလာကထောက်တဲ့ဌာနကလှမ်းဟုတ်နော်သုံးဘူးဌာနကထောက်တဲ့တိလာကလှမ်းဟုတ်နော်ဟုတ်နော်ဟိုဟိုဒါနပြုတဲ့နေရာသီလဆောက်တာကြတော့ဒါနကထောက်ထားတဲ့သီလကလှမ်းဟုတ်နော်အဲ့တော့ဟို ဟိုတို့လေတော့တဲ့ကြတော့ဘာလို့ငန်းတိုက်တယ်ခေါ်ပါဟုတ်ပါတယ်ဟိုလုံငန်းတို့ကိုင်ငန်းတို့ဆိုတဲ့ငန်းတို့ပဲလေဒီရိတ်တဲ့လမ်းကြောင်းကိုငန်းလို့ပြောတာထင်တယ်ဟုတ်ကလားဟင်ငန်းငန်းငန်းကောက်ဆိုင်တာလည်းငန်းနဲ့သွားတာငန်းငန်းငန်းဟင်နာတာငန်းမာတာငန်းမဟုတ်ဘူးဟုတ်ရာဟင်နာတာငန်းဆိုလုံငန်းတို့ကိုင်ငန်းတို့ပြောတာလေဟင်အဲ့ဒီငန်း ဟုတ်အဲ့ဒီငန်းကိုတက်တဲ့နေရာဒါနနဲ့ခုနကဟိုညင်ရိုင်းကိုပယ်တဲ့နေရာဒါနနဲ့သီလနဲ့ဒီခြေတော်နှစ်ဖက်နဲ့ပဲအရှိကိုတိုးရမှာဟုတ်နော်ရှေ့ဘလောက်ပဲတိုးနေနေခုနကသမထနဲ့ဝိပဿနာထင်တယ်ဒါနနဲ့သီလကညင်ရိုင်းကြီးကိုရင်အောင်ပြင်မှာသမထနဲ့ဝိပဿနာကရင်ထားတဲ့ညင်ကိုကင်ပြီးတော့ကိုညံဖြစ်အောင်လုပ်မှာဟုတ်တယ်နော် အဲ့တော့တို့ဒီကဒါနနဲ့သီလကတော့ဟိုတစ်ဖက်ကထောက်လိုက်တစ်ဖက်ကသွားလိုက်တစ်ဖက်ကထောက်လိုက်တစ်ဖက်ကသွားလိုက်နဲ့ငန်းတိုင်သွားပါဗျာသွားဒီပဲဆိုကြပါစို့ဗျာဟုတ်နော်။ဘောမတော်တော့ဒီဘူးလေ။ဟိုဇာတိုက်ထားတော့ဇာနဲ့တော့ဇာနဲ့ဒူအောင်လို့ပြောရလို့ပါ။ဟုတ်နော်။တစ်ဖက်ကရှေ့ကကောက်ပင်ကိုဘယ်လက်ကခင်ရတာထင်တယ်။ညာလက်ဘက်ကလီးရတာထင်တယ်။နော်။ဟုတ်ပါဘူး။ မကင်မဲနဲ့လှီးလို့ရပါလားမရပါဘူးဗျာမလှီးပဲနဲ့ကင်ထားယုံနဲ့ကိုပြတ်ပါလားမပြတ်ပါဘူးဗျာဟင်တစ်ဖက်ကကင်ရမှာတမထဆိုတာခုနကတို့ညင်ရိုင်းကိုကင်ပေးတာဝိပဿနာဆိုတာညင်ရိုင်းကိုဖြတ်မှာဆိုရင်နှစ်ခုမှနှစ်ခုပေါင်းမှထင်တယ်တို့အားထုတ်တဲ့ယောဂီများကြတော့တမာတိပညာတို့သုံးသွားမှာပေါ့တမာတိကသမထနေရာကယူလာတာဟင်တို့ဘာနဲ့ပြောလို့ရှိရင် ဟိုနေသိမ့်တတ်နဲ့အုပ်ချုပ်ရေးလို့တူတိုက်ပြီးတပီကိုနေသိမ့်တော့ရှိကနေသိမ့်နဲ့နောက်ကအုပ်ချုပ်ရေးလိုက်ရတာမဟုတ်လားမှန်ပါဗျာဟုတ်နော်ရှိကနေသိမ့်နောက်ကအုပ်ချုပ်ရေးလိုက်သလိုတမထကရှိကနေသိမ့်သိမ့်ပြရတာဝိပဿနာကနောက်ကအုပ်ချုပ်ရေးလိုက်ရတာတရားစီရင်တို့ဘာလို့ဝိပဿနာကလုပ်တာမှန်ပါဗျာဟုတ်နော်ဟုတ်တယ်နော်ဟင်ဒီမှာလဲတမထကညင်ကိုဖမ်းချုပ်ဝိပဿနာကညင်ကိုဖြတ်ပြမှာ သူတို့နှစ်ခုပေါင်းမှစဘာရဖို့တစ်ခုပဲရှိတယ်ဟုတ်လို့ဒီမှာတော့တရားရဖို့ထင်ပါငင်ပြရင်ကောက်ပင်ပြရင်ကောက်ပင်ထိတ်မှာစဘာပါပါတယ်ညာရလို့လို့ဖို့လို့သေးတာဟင်ဒါဒီကစဘာရေဖူးကြအမှာတွေပါဟင်ဟုတ်နော်ဟင် အဲတော့ခုနကဒါနနဲ့သီလကတော့ဒီကိုတစ်ခုထောက်လိုက်တစ်ခုမြောက်လိုက်သွားလိုက်ငိုသွားနေကြမှာပါပဲသမထနဲ့ဝိပဿနာမပါရင်ရမလားမရပါဘူးဗျာသမထနဲ့ဝိပဿနာဘယ်လက်ညာလက်တော့ပါတယ်တစ်ဖင်မပါရင်ကိုမရပါဘူးဗျာရနိုင်ဘူးတစ်ဖင်လည်းပါဖို့လိုအပ်တယ်ဟင်သူဒီဟိုတို့ညာကိုသွားပါ ဟင်တသိန်းနဲ့ပဲခုနကညင်ကိုဖျားမှထင်တယ်အတွေးမဝင်အောင်ဆိုတာဖြတ်တာပဲမဟုတ်ဘူးလားအတွေးမဝင်အောင်ဆိုတာဖြတ်တာညင်ဖြတ်နေတာဟုတ်နော်ညင်ဖြတ်နေလို့ညင်ပြသွားရင်ညာကဘောကစဘာကကောက်ပင်ထဲမှာစဘာရှိပါတယ်ဟင်ကောက်ပင်ထဲမှာစဘာမရှိဘူးလားရှိပါပါဘုရားစဘာရှိပြီးသားပါဗျရှားခြင်းသေးလားစဘာမရှိပါဘူးဗျဟင်ဟင်ဟုတ်ကလားဗျဟင် အဲ့တော့သူဒါနသီလတို့ဆရာတော်ဦးစိတ်တာတော်ဘာတုံးကွက်အင်းမိမိဥစ္စာအနစ်ရာပြုဘာဒါနမှတ်နဲ့တို့အဲ့ဒါလေးပြီးသွားတယ်ဟုတ်နော်ဟင်ပြီးတော့မိမိခန္ဓာအနစ်ရှာပြုပါသီလမှတ်နဲ့မပါဘူးလားမှန်ပါပါဘုရားပြီးတော့အသက်ဇီဝအနစ်ရှာဘာဝနာပူ၍မှတ်နဲ့ပါလားမှန်ပါပါဘုရားဒီလေးခုပြောတာနော်မှန်ပါပါဟင်ဒီလေးခုနော်ဒီလေးခုမှာဒါနနဲ့သီလက မြင်ရိုက်မှုအရင်ဖြစ်အောင်သူတို့နဲ့ကြုံတွေ့မှာမြင်ပြောင်းတာထင်တယ်ပြောင်းနေတာနော်သူဟိုဘာတော့တီလာမရှိလို့ရှိရင်မြင်ကတော့ကြိုက်ကြိုက်သူလိုလိုက်မှာပဲမကြိုက်မသိမကြိုက်သူလိုတိုက်မှာပဲအဲ့ဒါကူတို့တီလာနဲ့ခံထားရတာထင်တယ်ဒါညင်းပြင်းလာလားဒါညင်းပြင်းလာမဟုတ်ဘူးလားအရင်ကိုရင်အောင်လုပ်နေတာဟုတ်နော်အရင်ရင်အောင်လုပ်နေတာ ဒါနကလေတို့ဟိုညင်တို့ရဲ့ထုံစံကသူရဖို့ရပဲကြိုးစားတယ်သူများပြေးဖို့မစင်စားဘူးမှန်ပါဗျာညင်ထုံစံလေမှန်ပါဗျာသူရဖို့ပဲစင်စားတယ်သူများပြေးဖို့မစင်စားဘူးဟုတ်တယ်နော်မှန်ပါဗျာအဲ့ဒါကိုတို့ဒီကဒါနကနေပြီးတော့အဲ့ဒီအကျင့်ကိုဖျက်ရမှာထင်တယ်သူလည်းညင်အရိုင်းကိုရင်အောင်လုပ်ပေးတာနော်မှန်ပါဗျာအဲ့ဒီနေရာတဲ့တရဏဂုဘာမှာမှန်ပါဗျာဟင် တရဏဂုံပါမှာခုနတစင်လေးတင်လိုက်ဟင်အယိုးတတ်ထားတဲ့တစင်လေးတစင်ကြီးတဲ့လားအယိုးရောပါလားသူတို့သူတို့ဇီကုန်းကတစင်ကဟောအယိုးနဲ့လားတစင်ကြီးတဲ့ဟင်ဇီကုန်းတစင်လေးပုတ်ကလာတို့လှမ်းလှမ်းကြီးအယိုးကြီးပဲတွေ့ရတဲ့ဟဲ့တစင်တော်မတွေ့ဘူးတစင်ရောပါလားအယိုးမှာဟုတ်ကလားဟဲ့ပါလားပါပါဗျာ တို့ပြောလို့နေမှာပါဗျာဟင်ဟင်အစင်းသင်္ကိုင်းထားတာလားဟိုခါချိတ်ထားတာလားအမွေးမွေးအောင်ဗျာဒါရီအစင်းသင်္ကိုင်းလားခါချိတ်ထားတာလားတို့တော့တော့ခါချိတ်ချိတ်ထားတော့ဗျာဒါဘောရဟုတ်ကလားဟဲ့ဒါတဲ့သင်ခမရတို့သုံးမှုတာပဲကောက်ခမရတို့ရေဖူတာပဲသို့တော့ဒါနနဲ့သီလရှိတော်နှစ်ဖက်ဟုတ်နော်ငါတို့ကလားရှိရတို့ပြရမှာ အေးကော့ပီနဲ့နီးနိုင်သမျှနီးအောင်လားငန်းတိုက်ပြီးတို့ပြရမှာအဲကော့ပီနာနီးတိုင်းနီးတိုင်းလဲဟိုကဘယ်လက်ကလည်းအမျက်ဆုံးပါမှာညာလက်ကလည်းဖြတ်ရမှာပဲရှင်းမှာနော်အဲ့ဒီလေးခုလုံးဟာခုနကဆရာတော်ဦးသိတ္တပြောတဲ့အတိုင်းဆိုတရဏဂုံနဲ့ချုပ်ပါတတိထုတ်ခြင်းနဲ့တရဏဂုံနဲ့ချုပ်ရလားဗျဟင် ဟင်ဆာမာလာပြမာလာကိုဟာကိုမွေးဟာအဖြေကတော့မြန်သဗျာဟုတ်ဗျာဟင်လူကိုဖြေတာရှင်မဟင်အဖြေကတော့မြန်သဗျာဟင်တို့ကတော့ထင်တာဒီဇီးသီးတွေတို့စီလာပြီးသကရေလူဝဲချင်းပါတယ်ပဲထင်တာပဲဟင်ဟုတ်လားသကရေလူဝဲချင်းပါတာလားဟင် ဟေးတို့ကတော့စကေရူပဲလာကျင်ပါတယ်ကိုထင်တာဗျာအဲနိုင်အောင်ကိုလူတယ်ထင်တာဗျာတို့ကတော့ဟုတ်နော်ဟုတ်နော်တို့ဒီနေ့မနေ့ပြောတာလေးတော့သဘောပေါက်လို့ကြပါတယ်ဟင်ဒါကနဲ့သီလနဲ့ဟုတ်နော်ဒါခုမနာအဲတို့လေတော့ကမူကြီးတယ်ထင်တယ်ရှိပါတယ်ဗျာအဲမူကြီးတော့ခြေတော့ကြီးတယ်လားဖနာပါပါဖနာပါဖနာနဲ့ပါဗျာတို့တော့ကတော့ခုမနာစီရတာဟုတ်ကြ ဒါနနဲ့အမြဲပါဟင်ဟုတ်နော်အဲခြေကောင်းတစ်ဖက်မှာတို့တရဏဂုံနဲ့တို့ပါတို့တတိနဲ့ပါမအောက်ကခုံပါမှာဟုတ်နော်ရမခုံပါမှာဖနာပါမှာရှိရမယ်ဟုတ်ဗျာဟိုယူယူသာသနာ့ဘာပြုနေကြအတိုင်းတယောက်နဲ့တယောက်ခင်မင်လို့ပေးတာကာနာကျွေးတာမွေးတာမပြီးပါနဲ့မပြီးပါနဲ့ဟုတ်ဗျာမပြီးပါနဲ့ ပြီးလို့ရှိရင်တတိမပါတဲ့ပညာအမှတ်နဲ့သွားတဲ့အတွက်သူကညင်စာကြီးတဲ့နော်လူသားမဖြစ်လာဘူးဟုတ်ကလားဟင်တတိမပါရင်ညင်စာဖြစ်ပါလေသူ့ဘူချာပေးတာပဲလေတို့ဝေဘူးဆရာတော်ဘုရားကြီးအမြဲတမ်းပြောပါလေဗျာဒါတို့ဇီးသီးတွေလည်းပါမှာပါဟင်လောဘကတော့ပြောလိမ့်မပြတဲ့ ပြောတော့ဖြင့်ငါမကောင်းကြောင်းမီလေလုံတော့ဖြင့်ငါအဘိုးကြီးလေဝေဘူးစရာတော့ပြောတော့တာလေဟုတ်ကလားဘယ်နဲ့တော့ကိုစည်းသီးတွေကိုဟင်လောဘကတိပြောမှာတဲ့ဟင်ပြောတော့ဖြင့်ငါမကောင်းကြောင်းကြီးလေဆိုလုံတော့ဖြင့်ငါအဘိုးကြီးလေဆိုဟုတ်တယ်ဟုတ်တယ်ဟုတ်ပါတယ်ဟင်မြင်က အရှင်အာကြီးနေပြီမွေးရပါညာငါခုမှကြိုးစားရပါနော်တာမန်တတိနဲ့မရဘူးဟုတ်လားဘာတော့တို့ဟိုတော်ပြောပြောရင်တော့ကြောင်ဒီကြွက်ကိုနိုင်ဤဒါလူတိုင်းသိတယ်ဟုတ်နော်ဟင်ကြွက်ကိုနိုင်တာဘယ်သူတို့ကြောင်ပါဗျာကြောင်ပြီ သို့တော့ဒိုးကြွက်ကြီးကတိုးကြွက်လောက်ရှိတယ်နော်ညင်ကညာကငွေကင်းစားလေးနော်မနိုင်နဲ့ပြင်ကြွက်ကြိုက်ခံရမယ်ဟုတ်တယ်လေဟင်ဟုတ်တယ်လေဟင်ဘယ်လိုတော့ဟင်နာမနဲ့ရပါမလားမရပါဘူးဗျာဘယ်လိုကိုကြောင်ကမွေးကင်းစားလားကြောင်လူလားမြောက်လား ဟင်နင်းနေဘယ်လောက်ကြီးဘယ်လိုလုံးသားမအောင်ဗျဟင်ဟင်ဘယ်လိုကြောင်တော့ကြီးမှာဖြစ်မှာပါဗျာဖြစ်မှာရှိသေးသလားဗျာလုံးသားမအောင်ကြောင်လူလားမမြောက်သေးဘူးလားဟင်မြောက်နေပါဗျာအမဟုတ်ကလားဗျာတို့ပြောလို့နေမှာပါဗျာဟင်ဟင်တရဏဂုံကိုတို့ကအဲ့လောက်ဒီအားကိုရ တတိအထွတ်တင်ထားတဲ့တရဏဂုံကိုပြောတာတောင်းဖို့သီလယူတိုင်းယူတိုင်းလဲသူငါးပါးပြီးတော်မူပါဖရာဆိုတဲ့မပြီးဘူးတန်ဃာတော်များကတရဏဂုံနဲ့တတိကိုခံပြီးတာဟုတ်နော်ရှင်ပါပါဖရာဆိုလဲရှင်ပါတင် ပြီးသလားကိုဟာပါပြီးတယ်ကိုပါဆယ်ပါပါဖရာဆိုလဲတရဏဂုံနဲ့သီလမြဲပေးရပေါင်းဆိုသူပါမှဖြစ်မှာမို့ဟုတ်နော်သီလကြီးတယ်မဖြစ်နိုင်လို့ဟုတ်ဗျာ အဲ့တော့တို့ဒီတရဏဂုံအပမာဒတိသာသနာမှာအရေးကြီးဆုံးပါဟုတ်ဗျာဒါလေးကိုတို့ကရအောင်ယူပါမှာသုံးပါမှာခင်လဲမှန်ပါဗျာဟုတ်ကလားသုံးပါမလားသုံးပါပါဗျာဟင်ဟုတ်ပါမလားဗျာဟင်ဒီကနေပြန်သွားကားပေါ်တော်ရှိဦးမှာပေါ့တတိလေးနဲ့တရဏဂုံလေးနဲ့ကိုတော်ကြီးပြောထားလို့ဟင်ကိုကြအိမ်ပေါင်းဝဝင်တာနဲ့အမေလာပြီးအဖေလာပြီးဆိုဘယ်နေနေလုံးမှာ ဟင်တွေ့မဲ့ကြွက်ကြီးရတော့ကြွက်ကြီးရတွေ့မဲ့ခဏတော့တွေ့မဲ့အိမ်ကစောင့်နေတဲ့တော့ကြွက်ကြီးရတွေ့မဲ့ခဏတော့ဟင်အမေလာပြီအဖေလာပြီနဲ့ဟိုကလက်ကလေးနှစ်ဖက်ကလည်းတန်းတန်းတန်းတန်းနဲ့ပါအောင်ပါဟင်ပြေးလာမှဖက်နေနေဘလို့တရဏကိုကြွက်ဟင်ကြိုက်ကြတော့ဟုတ်လားဟင်တတိထားပြန်တော့အိမ်ကြကြွက်ကြိုက်ခံရမယ် ဗီဗီလေးပုတ်ကလာနင်းဗီယုံကြားဆိုကြွက်ကလည်းဘောမထင်တော့ဘူးဗီယုံကြားဆိုကြွက်လည်းဘောမထင်ပါဗျာဟင်ဟင်အဲ့တော့တို့ကဒီအပမာဒတတိနဲ့တရဏဂုံတရဏဂုံလည်းများပါတယ်တို့ပြောတာခုနဓမ္မတရဏကိစ္စမိတင်တင်နော်ဟုတ်ဗျာဓမ္မတရဏကိစ္စမိဆိုဘသူပြောတာတုံးကိုလုတ်တဲ့အလုပ်တွေမှတ်တခါပါ မြင်ရင်မြင်တယ်မြင်ဓမ္မကိုမှခိုင်းတာပါကြားရင်ကြားဓမ္မနာဓမ္မအဲ့ဒါဓမ္မတွေကြီးတယ်ပဲဓမ္မနိတတနိဒီဝတဘာဝဓမ္မကိုဖွဲ့တော့နိတတတတဝခေါ်တာမဟုတ်နိဒီဝအသက်အတ္တလက်ပြဝိညာဉ်ကောင်တာခေါ်တာမဟုတ်တဘာဝသဘောလေးပြောတာတို့လောကီဥပမာနဲ့ပြောကြဆိုဆိုငရုတ်သီးရဲ့ဓမ္မဒီအစပဲနော်ငရုတ်သီးရဲ့ဓမ္မပါတော့အဲ့ဒီ မယုတ်သည့်စားရင်စတဲ့သဘောကိုမြင်အောင်ကြည့်ရမှာမှန်ပါဗျာအဲ့ဒါဓမ္မသရဏကိစ္စမိတ်ပဲဟုတ်နော်ဓမ္မသရဏကိစ္စမိတ်လွယ်လွယ်နဲ့ပြောပြောရမှာပေါ့ဟုတ်နော်ငယုတ်သည့်သည်စဤတာလူတိုင်းပဲဘယ်လိုစတုံဆိုတဲ့ဒုတိယမေကွန်းကိုတို့ဖြေနိုင်မလားဘယ်လိုစတရတဲ့ဆိုတဲ့ဒုတိယမေကွန်းကိုဖြေနိုင်မလားဟင် ဟဲ့မှတ်ပြီးတော့မှ မသုံးရင်လေစပ်ပုံစံကြီးကိုမြင်အောင်မကြည့်နိုင်ရင်ဘယ်လိုစတယ်ဆိုတော့မပြောနိုင်ဘူးပြောနိုင်မှာမလားပြောနိုင်ဘူးအဲ့တော့တို့ကငရုတ်သီးစီစအိနဲ့အစနဲ့ရထားတော့ဓာတ်တဲ့သူကကြိုက်တယ်ပြောမှာပေါ့ဓမ္မတဲ့သူကမကြိုက်ဘူးပြောမှာပေါ့ညံ့လာပြီနာညံ့လာဟုတ်သလားဟင် ဓမ္မသနာကိစ္စမင်းမပါပဲနဲ့ငရုတ်ကိစ္စလို့အဲ့ဒီကသနာပေါ်နေတာဟင်အဲ့တော့ဓာတ်တဲ့သူကကြိုက်တယ်ဓမ္မတဲ့သူကအဲ့တော့ဓာတ်တဲ့သူကကြိုက်တော့ကောင်းတယ်ပြောမှာပေါ့ဓမ္မတဲ့သူကမကြိုက်တော့မကောင်းဘူးပြောမှာပေါ့အဲ့ဒါလူစကားမဟုတ်ဘူးနော်ညင်စကားလူစကားလားညင်စကားဟုတ်တယ်နော်အဲ့ဒါညင်စကားပဲရှိသေးတယ်တို့လူစကားမဟုတ်သေးဘူးဟင်ဟုတ်နော်တန်ညင်စကားပဲရှိသေးတယ် ဟင်ဟင်ဒါသာတောင်းလို့ရိုရိုရိုပေးနေရတဲ့ညင်လို့ဖယ်တို့လောက်တာရှိသေးတယ်ညာလို့ခင်ရင်တမန်တနာကိစ္စမခင်ရမှာပေါ့မှတ်တတ်တယ်လို့မှတ်ပါဘယ်ကမှတ်ရမယ်မရှိပါဘူးတို့ကတော့ဟိုမဟာစီကထွက်ခဲ့တာဆိုတော့မဟာစီတိုင်းဆိုတော့ဝါဝါတယ်မှတ်လိုက်တာပေါ့တောက်ွယ်ပါတယ်ဟုတ်နော်တို့ဝေဘူးဆရာတော်ဘုရားကြီးတို့ကြတော့မဟုတ်ဘူးလှုပ်ချင်တာလို့နှာခေါင်းတစ်ချက်ထက်ခံထားတယ်သူကဝရိယတိကနဲ့သွားတာမှန်ပါ ဟင်တို့ကတတိနဲ့သွားတာဖေးသေးကြရအယုတ်ထင်ရတာဟုတ်နော်ဟိုဝရိယတတိမရှိလို့ဝိဟုစေတော်ဘုရားတော့တခုပဲကင်ထားတယ်လှုပ်ချင်တာလှုပ်နှခေါက်လှုပ်ဘူးတရားဟောတာကနှခေါက်မလှုပ်ဘူးဝိဘူးနာတို့ကနေနေကကနေဘူးတိဟုတ်ဗျအမှမလှုပ်ဘူးနှခေါက်ကတဆူဆူတရှဲရှဲနဲ့သူကဝရိယကြီးတာကိုဝရိယဘူနဲ့သူကဘူဝရိယကိုဘူကြုံထားပြီးသူကတိုက်တာတို့ကတတိကိုဘူကြုံထားတိုက်နေရတာ တတိယတော့စေးစေးကြရာရုပ်ထင်ရမှာပေါ့ဟင်ဟင်ဟိုဝေကိုဆရာတော်တကူတဲ့ခိုင်တာဒီကနေ့ကင်ပြီးစကြည့်စမ်းပါငရုတ်တိအကြောင်းတန်တန်ပြီးပါလေဟင်အတွေးမှမရှိတော့ပဲရှိဦးမလားဗျဒီမှာလည်းအပိကတ်ထားလိုက်တာစားနေတဲ့အချိန်မှာသိယူမဲ့သိရတယ်မမှားရပါဘူးသိယူမဲ့သိပါမမှားရပါဘူးဟုတ်တော့ဟုတ်တော့ တို့ပြီးတော့အဲညကဘာတော့တော်ရွှေမန်းကြီးတို့လည်းတခါပြောခဲ့ပူပါတယ်သူမှတ်တဲ့အကြောင်းလေးလေဟုတ်နော်သူတို့ယောဂီသူတို့ပြောရတာလေညကပြောခဲ့ပူတဲ့ချင်းလေတို့ဒီတို့ကတော့ယောဟန်နဲ့ကြိုက်အောင်ပဲပြောတော့တတိတလုံးနဲ့တို့ကပြောခဲ့တာပွားပို့တဲ့တတိနဲ့အောင်းမိတဲ့တတိပွားပို့တဲ့တတိဆိုတာအပြင်ကနေဝင်ဝင်တဲ့ထွက်ထွက်တဲ့ဟုတ်နော်ဝင်ဝင်တဲ့ထွက်ထွက်တဲ့ အဲ့ဒါပွားပို့တဲ့တတိအပြင်ကတောင်းယူတယ်အောင်မေ့တဲ့တတိကဝင်ဘယ်လိုနေတယ်လဲထွက်ဘယ်လိုနေတယ်လဲဆိုတော့စုံလန်းဆင်ခြင်းနေတဲ့အတွင်းမှာကတ်နေတဲ့တတိတစ်ခုရှိရမှာသူကအောင်မေ့တတိဟိုကပွားပို့တတိဟုတ်တယ်နော်ဒါတော့အထုတဲ့အထုပူတဲ့ယောဂီကြီးကြပါပါရှိမှာပါဟုတ်နော်စာလိုပြောကြလို့ဆိုရင်တော့ပွားဖို့တတိစီဝိတက်ကူတောင်းယူပါတယ်ဟုတ်နော် ဟုတ်လားအောင်းမေ့တတိဒီဝိသရာတာဝန်ပါဟုတ်သလားဟင်အဲ့တော့ဒီအပြင်ကဝင်ဝင်နဲ့ထွက်ထွက်တဲ့ဟုတ်ဗျာခုငယူသီစာရင်တို့တို့မဟာစီတိုင်းပြောရင်တော့ဝါဝါတယ်စားစားတယ်အဲ့ဒါချင်းနော်တို့ဒီကနေပြောကြဆုံးနော်ဟုတ်နော်ဒါဝိတက်တောင်းမဟုတ်လားဟုတ်နော် မိမိကိုယ်ကိုအာယုံမျိုးစုံတိုက်နေတဲ့ဂျာတဲ့ကအဲ့ဒီမယုတ်သီးစတဲ့အာယုံလေးတစ်ခုတည်းရတာအာယုံလေးတစ်ခုတည်းပေါ်အောင်ကိုဝိတက်ကလုပ်ပြရတာပွားဖို့တတိကသူကအဲ့ဒါတောင်းယူတာဟုတ်တယ်ဟုတ်နော်ဟင်အဲ့တော့ဘုကအဲဝါဝါတဲ့မှတ်နေရင်ဟိုကစတဲ့ဆိုတဲ့ဒီလေးပေါ်လာမှာပေါ့အဲ့တော့ဘယ်လိုစတယ်လဲဆိုတာဝိသရာကတ်သုံးတတ်နေရတာသူကထင်ရှားပေါ်လာတဲ့ဟာကိုမပြောက်ပြက်အောင်သူကကတ်ပေးရတာ တို့ဟူဥပိ္ပေကတော့လက်ကလေးနှစ်ဖက်နဲ့ပြောတာဝိတက်ဆိုတာกว่าတဲ့ဟောလက်နှစ်ဖက်ကိုထထနဲ့ဒူဒူတဲ့ဝိတာရဆိုတာထထတဲ့လက်မကွာအောင်ပုတ်ထနဲ့အဒူဒူกว่าလို့တို့လူပိတရားဟောရင်လည်းအဲ့လိုပြလိုက်သေးဟင်အဲ့ဒါဟိုစာလို့ကြတော့ဝိတက်နဲ့ဝိတာရမဟုတ်ဘူးလားဟုတ်နော်ကပ်တုံးတတ်တာပြောတာတို့ကတော့ဒီမှာလွယ်အောင်ပြောလိုက်တော့ပွားဖို့တတိနဲ့အောင်းမေတတိ ဟင်ဝါဝါတယ်ဆိုတာမွားဖို့တဲ့တတိထင်တယ်နော်ဟင်စတယ်လို့သိရင်စတာဘယ်လိုစတယ်လဲဆိုတာကိုအောင်းမေ့နေတာအဲ့ဒါအတွင်းတတိသူဒီတော့သူအရေးကြီးဆုံးသူဒီအညာငရုပ်ပြီးကမ္မန္တနာကိစ္စမရငရုပ်ပြီးတရားပွားရအောင်ပြောမလို့ဟုတ်ကလားဟင်ဟင်ဟိုဇီးယုံအောင်ကြမှာငရုံကြီးမစားရင်တော့မသိဘူးဗျာဟင်တို့ဇီးယုံနေပြောအောင်ပါဟုတ်နော်ဟုတ်နော် တို့ဒီဝိတက်ရဲ့တာဝန်ပွားဖို့တတိရဲ့တာဝန်ကအတွေးမဝင်အောင်ခိုင်းတော့တုတ်တောင်းတာပဲပညာမြတ်ဖို့တာဝန်တုတ်တောင်းဟုတ်တယ်နော်အောင်မေတတိရဲ့တာဝန်ကပရမတ်ဖို့ထုတ်တဲ့တာဝန် तू तू အားကောင်းရင်ပရမတ်ပေါ်တယ် तू အားမကောင်းရင်ပရမတ်မပေါ်ဘူးကလေးဘွဲကြီးဖြစ်မယ်ဟုတ်နော်ဟင်ဟုတ်နော် तू အားကောင်းရင်လူကြီးဘွဲကြီးဖြစ်မယ်အောင်မေတတိအရေးကြီးဆုံးစာနဲ့ကြတော့ဝိသရာပါ သာနေကြတော့ဝိသရာနော်တို့ဒီကတော့တို့အောင်ပြောတော့အောင်မွေတတိကုန်နော်စတဲ့ဘယ်လိုစချတော့အဲ့ဒါလေးနော်အောင်မိတ်နေရတာသူဒီပရမဖို့ထုံမှာအရေးကြီးဆုံးပဲဝိသရာအားကောင်းရင်ညာတက်မြန်ပါတယ်ဟုတ်နော်ဓမ္မကိုမြင်နိုင်ပါတယ်သဘောကိုစရင်စတဲ့သဘောကိုမြင်နိုင်ပါတယ်ဟုတ်ကလားဟင်စတာစရင်စတဲ့သဘောသိရမှာမဟုတ်ဘူးလား မယုံသီးစားရင်ဖတ်တဲ့အကြောင်းသိရမှာပေါ့တခြားဘာမှသိစရာမလိုပါဘူးဟုတ်ဗျငယုံသီးတရားကအစဟောမှာဟုတ်ဟုတ်ကလားသီးသီးတွေငယုံသီးရောစားဘူးလားဟုတ်ကလားဟင်ဘယ်လိုနေတော့ဟုတ်ပါမလားဘယ်လိုစားတော့ပါတယ်နင်းနင်းချင်းကြီးကဘယ်ကလာတာတော့နင်းတော့ဘီဘီဘီဒီမှာမပါဘဲချင်းစားရှိတယ် ပေါက်မဟုတ်ကလားဗျာဟင်ဟင်အဲ့တော့ငရုတ်သီးအကြောင်းဖတ်တတ်တဲ့သဘောလေးကိုမြင်အောင်ကြည့်ရငရုတ်သီးစားရင်ထင်ရရတာမပေါ်ရပါဘူးငရုတ်သီးသဘောပဲသိရမှာဟင်အဲ့တော့အဲ့ဒီငရုတ်သီးကို တို့သီးသီးတွေကဘယ်နှခါသားပြီးပြီးတော့ဘယ်နှချီလောက်သားပြီးပြီးတော့ဟင်ငရုတ်သီးစားတဲ့အချိန်မှဘယ်လောက်ရှိပြီးတော့ခံမနိုင်ပါဘူး ဟုတ်ကလားငရုတ်တိကဟောကျုပ်ကဟောလို့စသပြလို့ငရုတ်တိဓမ္မဂရိကကဟောမသွားဘူးလားနာလားဟင်ဟာမနာဘူးလားငရုတ်တိကမဟောလို့လားကျုပ်ကဟောလို့စတဲ့ငုံမြောကဟောလို့ဟင်အဲကျွေးအပ်ကဟောလို့ကလောအောကဟောလို့ ਨੇ သူဟာနဲ့သူတော့သူတက်တင်းနဲ့သူတော့ပြပြီးခေါ်သွားတာမဟုတ်ဘူးလားဟင်ဟောလို့မှမဟုတ်ပဲသူခေါ်တာပဲ ဟင်စားရရှာဘောရှာဘောပလင်ရှာပလင်ရောက်တိုင်းသူငရုပ်ကြီးတေကနမခရိကတော့ထိုင်ဟောသွားမှာဟုတ်ဗျာတို့မနာလိုက်တာဟုတ်နော်အဲ့တော့ငရုပ်တိတရားတို့မသိဘူးပေါ့ဗျငရုပ်တိစားပါတွေ့မှာတော့ဖတ်တာတွေ့မှာပေါ့အဲ့တော့ဖတ်ရင်ဖတ်တဲ့အကြောင်းကိုမြင်အောင်ကြည့်ဖတ်တဲ့သဘောလေးမြင်အောင်ကြည့်ရမှာသူ့ကိုမြင်နိုင်လားအဲ့ဒီအောင်မေတတိပဲစာလို့ကြတော့ဝိစာရလားဟုတ်တယ်မလားသဘောပေါက်လို့ပါ ဟုတ်နော်အဲ့တော့ငရုတ်သီးစားနေဒုံမှုတရားပြက်တွေပြောဖို့လိုသေးလားမလိုပါဘူးဗျာကိုအင်းကငရုတ်သီးစားတာရိတ်သားတဲ့ဝင်ဦးမလားရိတ်သားတဲ့ဝင်စားမလားမိဘူးကြောင့်စားမှာလားဟုတ်ဗျာမအားလို့ပြောမှာသို့လို့လေပြောကျင်သေးလားမအားလို့ဟုတ်လားနီးမသိလို့ကောပြောကျင်သေးလားတွေ့တာမှတ်ပါကူမထင်ရချိုးတဲ့လူတိုင်းသိတာပဲ ဘယ်လိုချိုးတာတော့ချိုးတဲ့သဘောမြင်အောင်ကြည့်ဒါမှတ်ခိုင်းတာမဟုတ်ဘူးလားဟုတ်သလားဗျာဒါဓမ္မသဒ္ဒနာကိစ္စပြီဟုတ်နော်အဲ့တော့တို့သစ္စာလွတ်တဲ့အရာပါရှိလို့မရှိပါဘူးဗျာဟင်ကြည့်ငရုတ်ဒီစားကျင်တဲ့သမုဒိယထင်တယ်အဲ့တော့သမုဒိယကငရုတ်ဒီစားကျင်နေဆိုရင်ဒုက္ခမခံဘဲနဲ့အဲ့ငရုတ်ဒီစားရသလားမရပါဘူး ဟုတ်ကလားဟုတ်ပါဘူးသမုဒိယရှိကဟိုညင်ကညင်ကဖော်ပြီးတဲ့သမုဒိယရှိကဝင်ရင်ညင်ကဖော်တဲ့ဒုက္ခနောက်ကလိုက်ပြရမှာပဲလောကမှာပဲသူတို့ဟုတ်တော့အဲ့တော့ငရုတ်ပြီးလေတို့ဇီကုန်းနဲ့ပြောရင်ပေါ့လေဟုတ်ဗျာဇီကုန်းမှာငရုတ်ခင်းမရှိပါဘူးငရုတ်ခင်းရှိတဲ့နေရာကလာမှာမဟုတ်ဘူးလားအဲ့ဒီငရုတ်ပြီးလေးစားခြင်းဘို့ရာအကြောင်း ငွေရှာရမနော်မှန်ပါဗျာကိုမဖြစ်ဖ ೇನೆ ငွေနဲ့ဝယ်ရမှာမှန်ပါဗျာဟုတ်နော်ငွေနဲ့ဝယ်လို့ရလာပြီငရုတ်ကြီးကငရုတ်ခင်ဖြစ်လို့လားဖြစ်ပါပါဘုရားဖြစ်အောင်လုပ်အောင်မှာနော်ဟင်ဒီရှားဘောတွေသွင်းမှုဟာကိုဒါလေးညက်အောင်ဘယ်တော့ထောင်းရမချင်တော့ဟုတ်တယ်ဟင်ဟင်ဒီဟိုဓမ္မတနာနာယူဘက်ခါပါတော့ အများဆုံးအစာကြီးတနာကြီးပေါ့ဟင်ဟင်တနာကြီးပေါ့အဲ့ဒီတနာကြီးတော့ကိုဒီငရုတ်ပြီးဘိုးရှာဖို့ရငွေရှာတဲ့အချိန်ငရုတ်ပြီးဝယ်လာတဲ့အချိန်ငရုတ်ပြီးထောင်းရတဲ့အချိန်နဲ့ဒုက္ခဓမ္မတာအတွက်ဒုက္ခတရားတာကြောမနောတတိမပါရင်ဒီဒုက္ခတွေကိုမြင်သလားမမြင်ပါဘူးဗျာဟင် ဒီဒုက္ခရဲ့လက်သားလက်သက်ဖြစ်တဲ့ဟိုကြိုက်လို့စားခြင်းလို့သွေးတောင်းလို့ဆိုတာကိုသိသိမလားမသိနိုင်ဘူးသိနိုင်ဘူးအဲ့တော့သစ္စာกินတာပါရှိသေးလို့ရှိပါဘူးဗျာသစ္စာကလည်းခုနကသမုရိယတစ်ချက်ကလေးညင်ခိုင်းတဲ့အတွက်အကြိုက်ကလေးတစ်ချက်ခိုင်းတဲ့အတွက်တို့နောက်ကကိုရောနှုတ်ရောသိရောဒုက္ခဘလောက်ခံရတယ်ခံစားသွားတာတဏှာကလုတ်ပြရတာကျွန်တော်မျိုးတို့ ဟုတ်ခင်ဗျမှန်ပါဗျာဟင်ဟုတ်နော်ခံစားမှသမုဒိယတဏှာခံမှဝေဒနာနောက်ကတဏှာကခံစားတော့မှမဟုတ်လားဝေဒနာပစ္စယတတိမရှိရင်ဝေဒနာပစ္စယတဏှာပဲပေါ်မှာလေဟုတ်နော်ပေါ်မှာနော်ဟုတ်နော်အဲ့တော့တို့ကသမုဒိယနဲ့ဒုက္ခသူတို့နှစ်ခုရဲ့အလေးချိန်ကိုဓမ္မတဏ္ဍကိစ္ဆာမိပါရင်သိနိုင်ပါလေသိနိုင်ပါလေဒီဒုက္ခဒီဓမ္မတာရဖို့ရ ဒုက္ခဘလောက်ရင်းမရသလဲဆိုတာဟာလူတိုင်းသိနိုင်ပါတယ်ဟင်သိနိုင်လားသိနိုင်တော့ဟင်သိနိုင်တာပဲသိလို့ရှိရင်ဟောဒီမယုံသီးလေးစားကျင်တာလေးတစ်ခုကြောင့်ဒုက္ခဘလောက်ခံရသလဲဆိုတဲ့တစ်ဖက်ကဒုက္ခဒုက္ခနာပြောတာတရားသားပါအပြင်အပြင် အဲ့ဒီငရုတ်သီးတိုက်ခိုက်လို့ရှားကနေပြီးတော့ခန္ဓာကိုယ်ထိအတိုက်ခိုက်ခံရတဲ့ဒုက္ခဟောအတွင်းဒုက္ခကြောင်းမနော်ထမီအောမီထမီအောမီဟင်အတွင်းမှုရောမဟုတ်ရခံအောင်မနော်ပြီးတော့ဒီငရုတ်ဒီကာမစလေးကပြန်မထုံမချင်းဝန်းထဲမှာဘလောက်လိုက်ပြီးဒုက္ခပေးမထင်တော့ဟုတ်နော်ခါမနော်စားရလေးဘာမှကြောက်ဘူးနော် ကိုယ်ဘက်ကရှာခဲ့တဲ့အပိုင်းကတခြားဒုက္ခတခြားရှိပြီလေဒီဒုက္ခဓမ္မသားလေးတို့ကဒီမှာစားပြီးနောက်မှာခါမဲ့ဟာတွေရှိသေးလေဟုတ်နော်ဟင်ရှာနဲ့တကွခန္ဓာကိုယ်တစ်ခုလုံးနဲ့ဖြည့်ဆည်းခါမဲ့ထင်တယ်ဟုတ်သလားဗျာဟင်ဟင်အကြိုက်နောက်လိုက်ခဲ့မိလို့ခံရတဲ့ဒုက္ခရှိဒုက္ခလည်းရှိတယ်နောက်ဒုက္ခလည်းရှိတယ်ဟင်ဟင်သူတို့ပါတော့ တော်ပြောပြောတော့ထမင်းတလုံးတုတ်တစ်ချက်မဟုတ်ဘူးဒီမှာထမင်းတငရုပ်ကြီးတောင်တုံးနှစ်ချက်တုတ်တစ်ချက်လားတုံးနှစ်ချက်လားဟင်မကြခင်ကဒုက္ခသာပြီးနောက်တော့ပြီးနောက်ဒုက္ခလေဒုက္ခခံရမယ်ဒုနှစ်ချက်ခံရတဲ့ဟင်ဘယ်တော့ဖြစ်ဖြစ်ဘယ်အာယုခံစားခံစားနှစ်ချက်ရိုက်ခံပြီးမှခံစားမှာဟင်ဟင်ကောင်းဘူးလားဟင်ကောင်းပါ တို့ပြောလို့တော်နေဝေဘူးပြောသလိုနေမှာပါပြောတော့ပြင်ငါမကောင်းကြောင်းရွယ်တော့လောဘကဟေးလုံးတော့ပြင်ငါဖို့ကြီးတယ်ကွာဟေးဟေးအဲ့တော့ဓာတ်တဲ့ရင်သုံးပါပေါ့တက္ကဓာတ်စာဟုတ်သုံးပေါ့အကျိုင်းမပါအောင်လူသုံးသုံးရမှာတင်တယ်သုံးပါဒုက္ခကြောင့်မှသိရင်ဒုက္ခကြောင့်သိရင်တို့ခုနက ဒုက္ခနောက်ကိုသမုဒိယနောက်ထပ်ထပ်ဖို့မလာအောင်ပေါ့ဟုတ်နော်တို့ခုနကပြောတာသမထနဲ့ဝိပဿနာလဲဘယ်လက်ညာလက်ထင်တယ်တို့မှဘယ်လက်ညာလဲမဟုတ်ဘူးသမုဒိယနဲ့ဒုက္ခကဟောဘယ်နဲ့ညာလဲပဲသူတို့လည်းပြီးယူနေသွားနေတာပဲဟင်ကြိုက်လို့ဒုက္ခခံတယ်လို့ဒုက္ခခံပြီးလဲအဲကြိုက်နေခံသားတာပဲသမုဒိယနဲ့ဒုက္ခသူတို့လည်းဘယ်နဲ့ညာလဲနဲ့သွားပါပဲဘယ်ချင်းငါချင်းနဲ့သွားပါပဲဟုတ်တယ်နော်သွားနေမှာပဲ အဲ့တော့သူအကြောင်းသိလို့ရှိရင်သူဒီဒုက္ခလေးတမတာလိုချင်တဲ့အတွက်ငါဘလောက်ဖြတ်ခံရတယ်လေငါဘလောက်ဖြတ်စည်းခံပြီးသူစီကအရာသာလေးကိုယူလျရတယ်လေပြီးခဲ့ရင်သူ့ကိုမိတ်ဆွေတို့သဘောထားမလားရန်သူတို့သဘောထားမလားဒီမှာတင်လားဇီးပင်အောက်မှာလားဟုတ်ပါမလား ဟင်သီးပင်အောင်ကြတော့ဘာတော့မိတ်ဆွေဖြစ်သွားမှာပါဟင်လောက်ကြရောမဟုတ်မမထင်ပါဘူးအဲဒါလေးသမီးလေးမွေးတော့ဒါကတောင်ဖွေးလေးတောင်ဖွေးလေးဆိုလာအောင်ဒုက္ခလို့ထင်လားတောင်ဖွေးလေးလို့ထင်လားဟင်ဟင်ဟင်ဟုတ်မမထင်ပါဘူးဗျာဒါတောင်ဖွေးလေးဒါလေးအာကိုရတာနဲ့လာအုပ်မှာခင်ဗျားတို့ဟင်ဟုတ်ဗျာ ဒုက္ခကိုဒုက္ခမှန်သိရင်ဟုတ်ဗျာတို့အရိယာများဝိသခာမတို့အနာသဘိန်တို့သုံးလို့ပေါ့မလွဲသားလို့သုံးသည်ကြိုက်လို့သုံးသည်မဟုတ်တော့ညံသုံးကြတော့မလွဲသားလို့သုံးသည်တို့ညံမပါတဲ့ညင်သမားကြတော့ကြိုက်လို့သုံးသည်သုံးနာတော့တူတူထည့်ပါဗျာဟေ့ ဟင်အဖြေထွက်တော့တူရလားတူပါဗျာဟုတ်ကလားဗျာဟင်တို့ကကြိုက်လို့သုံးသည်ဟိုကမလွှဲသားလို့သုံးသည်သုံးနာတော့တူတူပဲဟင်အဖြေကြတော့ကွဲတယ်နော်ဟုတ်သလားဗျညင်သမားနဲ့ညံသမားအဲ့ဒီမှာကွဲပါတဲ့ဝိတာကာရုဏာသပိန်တို့လည်းသုံးပါတယ်ဟုတ်နော်အဲ့တော့သူကရန်သူမှန်သိနေတော့ သူတော်တွေပြောနေကြထင်တယ်ဗျကိုပေါင်းစိတ်ခွာဟုတ်ကလားကိုပဲနဲ့တော့ငယုံသူနဲ့တွေ့တော့ကိုပေါင်းစိတ်ခွာလားဟင်ဘယ်လိုတော့မှာတော့ဟုတ်ပါမလားဗျာဟင်ကိုပေါင်းစိတ်ခွာဖြစ်နိုင်ပါမလားဟင်ညာသူမှသိနေပြီပဲ ရန်သူမှသိလို့ရှိရင်အချိန်မရွေးကိုဒုက္ခပေးနိုင်လေရန်သူကဒုက္ခပေးမှာမဟုတ်လားဒုက္ခပေးမှာလားဒုက္ခပေးမှာဒုက္ခပေးမှာလားလူတိုင်းသိတာဒီလိုဆိုရင်မိမေကြီးနဲ့နေမှာလားတတိနဲ့နေမှာလားတိုင်းစည်းကြုံအောင်ရောက်တော့ဟင်ညာသူကမဟာနိုင်ရှိတာလားစည်းကြုံအောင်ပါလားတိုင်းစည်းကြုံအောင်ကြတော့ဘယ်နဲ့တော့အဲ့တော့ဟော ဟုတ်ပါမလားဒါရီသူမင်းတို့တဲ့သူပါတဲ့ဟုတ်ဖို့ပေါ်ပါမလားဖို့ညီတဲ့ဗျာညီတယ်ဗျာဖို့ဘာဖြစ်လို့တော့ဖို့ရအေးအိတ်တာတတိတဲ့ဆိုလို့တင်တယ်ဟုတ်တင်တယ်ဟေးဒီပြီးကြုံနေတော့ဟင်တို့ဟိုဘက်ကလူလူချင်းဖြစ်တဲ့ကြောင့် ဒါမို့တခြားဟိုဒိဋ္ဌာန်လေးရှိမှာပေါ့လေတို့ကြာလို့လို့စင်တို့လို့ဘာလို့လို့ရှိမှာပေါ့တို့ဒီမှာလူလူချင်းဖြစ်တဲ့ငါပြောကြပါစို့လူလူချင်းဖြစ်တဲ့လူကကိုယ့်ကိုတတ်ဖို့လိုက်တာဟာအ ਨੇ ဆုံးဟိုအနီးဆုံးဒီနှစ်ဖာလုံးသုံးဖာလုံးပါတချို့ဟိုတတိုင်းနှစ်တိုင်းတော့ကအနာဟိုခြေခံလိုက်နေရတာပါတို့ညင်ကတို့ရန်သူကအဲ့လောက်ဝေးတာလားမဝေးပါဘူးဟင်အဲ့တော့ဟို နောက်ကနောက်ရောင်ခံပြီးရံသူလိုက်နေသူဟာအိတ်တော်ဟောလက်နဲ့ခံအိတ်ထားဟင်လက်နဲ့ခံအိတ်ထားပြီးတော့ဘာတော့ကြက်အိတ်ကြက်နူဟုတ်ကလားမှန်ပါဗျာတို့စီသီးတွေကကြက်အိတ်ကြက်နူတာသိကလေးမောလားဟင်ဟုတ်ကလား တို့ဟိုမဟုတ်တာပြောအောင်မရန်ကုန်တော့ကတို့စေသူပါရဲ့ကတခိုးလာရင်ဟောတော့ဘူးတဲ့ရဲချင်းဘေးထားအိတ်ထားတခိုးကသူအိတ်တော်နေတော့ဝင်တော့ရဲချင်းကိုခါထုတ်ပြီးခိုးသွားဟုတ်လားတခိုးကမြေပြီးပြီးတွေကိုကဲဟင်တခိုးလာရင်ခုတ်မလို့တဲ့ရေတင်းကြီးအသက်ဟုတ်ဗျာတခိုးကသူအိတ်တဲ့ချိန်ဆောက်ဟုတ်ဗျာ 都来爱要的苦花菜，再比如都也定苦花的苦花叶有比卡出比苦多， <laughs> 嗯，都是用熬一刀，那决定卡出卡嘛么多，懂不老表？哎，他这一点牛皮啊，都一样？都是表演到西藏段的是八的幺的是牛西美的，西藏段里的是八的都在都在六二码头。 ဒီမှာလည်းညင်နဲ့ညာသူ့သက်ကိုယ်သက်လူမှန်နော်လူတယောက်တည်းကိုညင်သက်နဲ့ညာသက်လူမှန်နော်ဟုတ်သလားလူကမှန်နော်သူသိရင်သိသူမသိကိုသိမှာအဲ့ဒါချင်းလဲရပါညင်သက်နဲ့ညာသက်တရားမချိတ်အဲ့တော့တို့စစ်သားတယောက်ဟာမိမိကြီးရှိသလားတခါကြီးရှိပါဘူးဗျာတတိဒီအမြဲရှိရတယ်လက်နဲ့ဒီအသင့်ထင်ဟင်ဟုတ် ဟိုခုခေတ်တော့တော့ဖွင့်ထားတယ်လို့ပြောမှာပေါ့ရှေ့ခေတ်ကတော့မောင်းထိုးတာကိုခုခေတ်တော့တော့ဖွင့်ထားတာပဲလေဟုတ်နော်တော့အမြဲဖွင့်ထားတာပြီးတော့ခလုံးထဲမှာလက်အမြဲတမ်းရှူထားပါတယ်အသိရှိရပါတယ်ဟိုကမျက်စိကလည်းအမြဲဖွင့်ထားပါတယ်နားကလည်းအမြဲဖွင့်ထားပါတယ်ခြေထောက်ကလည်းလုံအောင်သွားရပါတယ်တတိနဲ့ခြေထောက်ဒီဘုံဘုံပိုင်ပိုင်မမီပါဘူးဟုတ်နော်ခြေသာမကြအောင်သွားရပါတယ် ဟုတ်နော်ချက်ကနေကြားလိုက်ရင် ကိုယ့်ဘက်ကလည်းဥရမှာလေဟုတ်နော်ချက်ကနေကြားလိုက်ရင်ကိုယ့်ဘက်ကလည်းဥပြီးသားဖြစ်ရမှာချက်ကနေကြားမှာကျွတ်တို့က ကြည်ထထိုးလို့မရဘူးဗျာဟင်အဲ့ဒါလောက်ကိုကြက်အိတ်ကြက်နူးနဲ့ကိုပင်ညင်ကိုစောင့်ရမှာနော်စောင့်နိုင်ပါမလားသူတို့ဟာလာဟိုအိမ်မက်ထဲကိုဘယ်နှခါညင်ကလာမှမသိဘူးကြ အိမ်မထဲကိုလာတာညင်လာတာလားညံလာတာလားညင်လာပါဟင်ဒီတို့ဆောင်းနေဆိုရင်တော့ညင်အိမ်မတညတညတို့ညင်ကဘလောက်လာတော့ဟုတ်ကလားဗျာဟင်အဲ့လောက်ကိုတို့ကမှတ်ရမှာဗျာမှန်နိုင်ပါမလားဓမ္မတရဏံကိစ္စံပြီးအဲ့ဒါပြောတာဟုတ်နော်ဘာဖြစ်လို့တို့တို့ရံသူကြားမှနေရတာဟုတ်နော်ခုလွတ်လာရင်နေနေဒီလားရံသူကြားမှာလား ရန်သူကြားမှာထမင်းစားတဲ့ရန်သူကြားမှာပါပုတ်ရခေထမင်းစားတဲ့ရန်သူကြားတွန်းနေတဲ့ရန်သူကြားအကုန်လုံးရန်သူကနောက်ကခုနကဟိုလူလူချင်းဆိုတာကတဖာလုံးနှစ်ဖာလုံးအနည်းဆုံးရှိပါတယ်ဒီကကိုယ်စိတ်ပေါ်ပိုးပြီးလိုက်နေတဲ့ရန်သူပါညင်ကကိုယ်စိတ်ပေါ်ထင်တယ်ပြီးတော့မွေးရပါထင်တယ်ဟုတ်ရဟင်အဲ့ဒီအတွက်ကိုတို့ကဒီလိုတတိကြီးနဲ့မိမ့်မိနေလို့ရှိရင် ကို့ဖို့လူလူနဲ့သူ့ဖို့ကြီးတဲ့နဲ့ပြီးသွားမနော်ဟုတ်ကလားဟင်ဆုံးလောင်းတာလေးတောင်ကို့ဖို့တင်လို့လောင်းတာဘယ်နှတော့ဟင်ဟင်ဒါနာပြုလိုက်လေကို့ဖို့တင်လို့သူ့ဖို့ပါတယ်ထင်တယ်ကို့ဖို့လားသူ့ဖို့လားဟင်အာဟောတော့ကကို့ဖို့တယ်စီကသူ့ဖို့တယ်ဟင် ဟင်ပြောအောင်မသူတို့ဇီကုန်းနေဘာလို့မလူလို့မရှိတာအရင်ဘဝကမလူခဲ့လို့ဟင်ဟင်တို့ဒီလိုပြရတာဒီဘဝလှူမနဲ့ဆိုညင်တန်လားညံတန်လားညင်တန်ပါဗျာပြောမပြောအဲ့ဒီသီးသီးတွေပြောပါဗျာဘယ်နဲ့တော့လဲဟင်မေးကြီးရရှိပေါ်ပြီးရှင်ဟင်ဒါနာလောက်တာတော့ညင်ခိုင်းတာလောက်နေရတဲ့ဘဝခဏတို့လူငှားပဲရှိသေးတယ်ဟင် လူငါပဲရှိသေးတယ်ညင်ခိုင်းတာလုံနေရတဲ့ဟုတ်နော်ဟုတ်နော်စေရနာညင်နောက်ကနေပြီးစေရနာကဟိုလိုစေရနာကိုယ်တိုင်းကိုယ်ကညင်ညင်ဦးစီးတဲ့အတိုင်းလောရတာဟုတ်နော်ဟုတ်တယ်နော်မှန်ပါပါဟင်တန်ငါပူစေးမိပဲတဲ့တန်ငါပူဇော်လိုက်ပြီးတာတန်ငါပူဇော်ရင်ဇီးကျုံအောက်ကကိုထွက်ဖို့မလို့ဟိုမဟာမြင်ကိုတော်ကြီးဆိုတဲ့ကညင်ပြောလားညာပြောလားဟုတ်ကလားဟင်အဲ့ဒီတွေကသွားပြီထင်တယ် လှူတာတောင်မဲ့တို့လူငါဖြစ်ပဲရှိသေးတယ်ဟုတ်နော်လှူတာတောင်လူငါဖြစ်ပဲရှိသေးတယ်ဟင်ဟိုလောကီအာယုန်ကြီးတော့မပြောနဲ့တော့ဒီဒါနနဲ့သီလလှုပ်တာတော့အပမာရတတိနဲ့တရဏဂုမပါတဲ့အတွက်တို့လူငါဘဝနဲ့လုံနေရတယ်ဗျဟင်ရာသူခိုင်းတာလုံနေရတယ်ဗျဟုတ်ကြရလားဗျဟင် အဲ့တော့တို့ဒီကနေ့ပြောတာဒါတွေကတော့နောက်ဆက်တွဲပြောတယ်ပြောပါဟုတ်ဗျာခုနဓမ္မတနာကိစ္စမီပြောရင်းနဲ့သာသသွားတာထင်တယ်ဟုတ်ဗျာငရုတ်ကိစ္စတာသမုဒိယဒုက္ခနဲ့တကားလည်းသပြောတာမဟုတ်ဘူးလားအဲ့တော့မှန်ရင်မှန်ရင်နဲ့ရန်သူမှန်းသီးတို့ဒီဟာမှတ်သွားလို့ရှိရင်အဲကြားလေးအတွေးနေနေလေးအတွေးနေလေးအတွေးဆဲလေးအကြိုက် ပေါ့လေးပေါ့ဒီအကြိုက်ပေါ့လေးကြိုက်သွေးနေလေးပေါ့ကြိုက်သွေးနေရင်ဟိုကနေဒိဋ္ဌိပြုတ်မှာပဲလေဒိဋ္ဌိကြိုက်တော့ပြုတ်မှာပဲဟုတ်နော် အဲ့တော့ဒီကဏိရောဓမကမဆိုင်နိုင်ဘူးလားဆိုင်နိုင်ပါဘူးယုတ်ဒီသားရင်သစ္စာဒီပါထိုင်ဆိုင်နိုင်ပါတယ်ဟုတ်ကလားဗျနိဒုကအဲ့ဒီတိုင်းကူငရုတ်ဒီသားတာကစဟိုတတိအထွတ်တင်ထားတဲ့တုတရဏဂုံလားဓမ္မတရဏကိစ္စမိလားပုတ်ကလားဗျာဒါမို့တို့ခုနကခကြီးဟိုတို့ပါတော့တို့ဇီးသီးတွေကအထက်တက်မှာပြောလို့အထက်ဆံမှာပြောလို့ဆံမှာပြောလို့ပုတ်ဗျာ ဟင်တရဏဂုံနဲ့တို့အပမာရတတိလားဟုတ်နော်အဲ့ဒါဒီအယိုးတတ်ထားတဲ့တသိန်းနော်တသိန်းဆိုဒါနနဲ့သီလလည်းသူပါမှာနော်ဟုတ်မြတ်သူနှစ်ခုနဲ့ရှေ့သူရမယ်ငန်းတိုက်ရမယ်ဟုတ်ကလားဗျတမထနဲ့ဝိပဿနာနဲ့တမထကဟိုညင်ကိုကြံရမှာဝိပဿနာကညင်ကိုဖြတ်ရမှာဟုတ်နော်အဲလူလေးလုံနိုင်ရင်တော့ တို့ပြောတဲ့အတိုင်းဆံညမှာပေါ့ဗျာဟင်ဟင်တို့ကတော့ဆံမဲထင်လို့ဆံမဲပြောလို့အဆံလမ်းပြတာပဲလေဟင်ဟင်လုံနိုင်ပါမလားလုံနိုင်ပါဘူးဗျာဒီကေနာကြသို့ ချမ်းရသောကုသိုလ်ကံစေတနာကြောင့်မေတ္တာကမ္မထံစီဖြံသောတို့တရားဓမ္မအပေါင်းတို့သည်လည်းပဲပေရန်ခသိင်ကင်းရင်းစွာဖြင့်ကြောင်းရခသိင်ကင်းရင်းစွာဖြင့်လောကီလောကုတ္တရာနှဖြာသောအကျိုးတရားတို့ကိုတိုးပွားအောင်ကြိုးစားနိုင်ကြပါစေ။